2020ခုနှစ်ဒီဇင်ဘာလ23ရက်တနင်္ဂနွေနေ့ညနေ9နာရီချိန်ဆန္ဒစေကိုပေးရီယာထေရဝါဒကမ္မဋ္ဌာန်းလမ်းစဉ်အပိုင်း81မနေ့ကနဲ့ဒီနေ့ကပြောစရာ တူနေတဲ့အတွက်ခေါင်းစရာတူနေပါပေါ့ဗျာတချို့ပုံကိုယ်တွေဘုန်းကြီးအင်းဒီမနေ့ကရက်ဒီဒီစားတဲ့ဘုန်းမနေ့ကရက်ဒီမှာပို့တာရှိတယ်ဒါပေမဲ့ခေါင်းစရာတူတူပါပဲဘုန်းကြီးတို့ပညာ ကျင့်စဉ်ပိုင်းကိုပြောနေတယ်။ဉာဏ်ကျင့်စဉ်မှာဓမ္မနုပဒနာပိုင်းပေါ့ဓမ္မနုပဒနာပိုင်းမှာနိဝေနကျင့်တဲ့နည်းတွေပြောပါအဲ့ဒီတည်းမှာနိဝေနကျင့်တဲ့နည်းနဲ့ဆက်ဆက်တဲ့အရိယဝတ္တတရား10ပါးအရိယဝတ္တသုတ်တန်တရားတော်ဒါကိုပြောနေပါတယ်။အရိအရိယဝတ္တတရားတော်ကဘုန်းကြီးတို့တွေလိုက်ကျင့်သုံးရမယ့်တရားဖြစ်တော့ဘာဖြစ်လို့ဆိုရှေရှေရိယသူတော်ကောင်းနေအခုရိယသူတော်ကောင်းနေနောက်နောက်ရိယသူတော်ကောင်းမှန်သမျှ ဒီတရားတော်တွေနဲ့ပဲနေကြမှာမို့ဒါကြောင့်မို့ဒီတရားတော်တွေကိုကိုယ်ကလေးလာထားမယ်လေးလာပြီးလိုက်နာကျင့်သုံးရင်ကိုယ်လည်းအရိယာများနေသလိုနေနိုင်သလိုကိုယ်လည်းနေနိုင်ပါတယ်အရိယာများနေသလိုကိုယ်လည်းနေတတ်ပါတယ်။ဒါမျိုးကိုဘုန်းကြီးတို့နေတတ်ဖို့အတွက်နေဖို့အတွက်အရိယာဝတ္တရားတွေကိုလေ့လာကြမယ်လေ့လာတိုင်းအထောက်ကြမယ်ကျင့်ကြမယ်။ အရိယဝတ္တတရားအရိယတို့စံအရိယတို့နေအိမ်ဆိုတဲ့တရားကဒီတရားတွေနေလို့အရိယတို့စံခေါ်တော့ဗောဗျာအရိယတို့နေအိမ်ခေါ်ဒီတရား10ပါးဘာတွေလဲဆိုတော့နံပါတ်1ကတော့တတိတခုမိမိရဲ့တဏ္ဍာမှာဒီမကောင်းတဲ့ကိလေသာစိတ်တွေဝင်မလာဖို့အတွက်တတိလေးအဆောက်အအုံခိုင်ခိုင်မာမာရှိထားခိုင်ခိုင်မာမာပြုလုပ်ထားမယ်။နောက်မှကျတော့ မိယာ၄ပါးရှိရမယ်မိယာ၄ပါးအဲမိယာ၄ပါးဒါကရဏပြောတာဒါတွေလည်းကြာဝနာဝရှိအောင်စောင်းနေဆေးနဲ့ပတ်သက်ပြီးတော့ညာနဲ့ဆင်ញင်သုံးဆွဲဖို့ပေါ့အရိယသူတော်ကောင်းတွေအဲ့လိုနေတာအမတ်တမဲ့စာရန်တောက်တာတောင်းတာမဟုတ်ဘူးနော်ဘယ်လိုပြနာ ကြုံကြုံသီခံမိနေရမယ်ဒါမိယာတစ်ပါးဘေးရနေတဲ့ဖြစ်စေတတ်တဲ့နေရာတွေဌာနတွေဒါ ညာနဲ့ဆင်ခြင်ပြီးသွားတယ်မှသွားမသွားသေးမယ်မသွားသေးမသွားနဲ့နောက်မိယာလေးပါနောက်တစ်ခုကကုညာကုစိတ်ထဲမှာမကောင်းတဲ့တွေးလာရင်ဝင်လာရင်ပဲဖြောက်ပြရမယ်အဲ့ဒါမိယာလေးပါပဲနောက်ပြီးတော့ဆိုတရား၅ပါးပဲဖြောင်းမယ်ဆိုတော့နိဝရဏတရားတွေကိုယ်တဏ္ဍမှာဝင်ရောက်လာရင်ဒါကိုဇာမန်ပဲကျင့်ကျင့်ဝိပဿနာပဲကျင့်ကျင့်အဝင်မခံရဘူးပေါ့တဏ္ဍမြတ် မဖြစ်အောင်မဖြစ်လို့တော့မရဘူးလို့ဖြစ်တော့ဖြစ်ကြောမရှိအောင်ဖြစ်ကြောတူအောင်လုပ်ရမယ်ဒါဆိုရင်တော့အရိယာများနေသလိုဘုန်းကြီးတို့လည်းနေနိုင်တာပါပဲနောက်ပြီးတော့နံပါတ်၄ကတတိတံစင်ညာနဲ့ပြည့်စုံရမယ်အဲ့ဒီ6ပါးနဲ့ပတ်သက်ပြီးတော့ဝမ်းသာမှုလောဘလည်းမဖြစ်ဝမ်းနဲ့စိတ်ဆိုးစိတ်ပြက်ဝမ်းနဲ့စိတ်ဆိုးစိတ်ပြက်ဝမ်းနဲ့မှုဆိုတော့ဒေါသလည်းမဖြစ်အောင်ဒီပေါ်မှာတတိလေး ကပ်ပြီးနေလို့ရင်ဟိုဥပေက္ခသဘောမျိုးဖြစ်တော့ပါပဲဥပေက္ခသဘောမျိုးဆိုဟိုလိလူရှုတဲ့သဘောမျိုးဆိုတာကဘေးအာယုံနဲ့ဂေယုမဆန်ဒီအာယုံကပဲကပ်နေအတိလေးကပ်ကြည့်နေတဲ့သဘောအဲ့ဒါဘာနဲ့ကြည့်အောင်လဲတတိနဲ့ဉာဏ်နဲ့ကပ်ကြည့်ရဘေးအာယုံကြုံကြုံတတိတမစဉ္ညာနဲ့ပြည့်စုံနေနိုင်ရမယ်နောက်အယူဆအတွေးမြင်ဟောင်းနေပေါ့တရားနဲ့ပတ်သက်လို့ဖြစ်လောကနဲ့ပတ်သက်လို့ဖြစ်ဖြစ် အယူဆတွေးမြင်အောင်တွေပယ်ဆုံးပြီးတော့ဒီဘုရားကိုဆုံးမအတိုင်းဒီအဆုံးမလေးတွေကိုလက်ခံကျင့်သုံးဖို့နောက်တစ်ခုကအခုအလုံးကိုပယ်ရမယ်ဆိုရှာဖွေအလုံးကိုရသွားအောင်လုပ်ရမှာရှာဖွေတယ်ဆိုတာတော့ဒီအဆုံးမပဲပြောစရာအောင်နေဆိုတာအစဉ်အတန်အနအရတာဒီအာယုံနေနဲ့ပတ်သက်ပြီးတော့နှစ်သက်စရာအာယုံနဲ့ပတ်သက်ပြီးတော့ရှာဖွေတာရရမယ် နော်ပြီးတော့ကဘဝတွေရှာဖွေတာရမယ်အကျင့်တွေရှာဖွေတာရမယ်အကျင့်တွေရှာဖွေတာတော့နီးမမှန်တဲ့အကျင့်တွေကိုဆုံးလို့ပါတယ်နီးမလာမတွေဟိုပါလို့ရင်ဟုံလို့လို့တရားလုံးတွေဟုံလို့လို့ဒါတွေရှာဖွေနေတာနဲ့အချိန်ကုန်နေတာမျိုးပြောတော့အဲ့ဒါတွေရပ်ပါတဲ့ပြီးတော့ရှုပ်ထွေးနေတဲ့အတွေ့တွေနော်ကိုယ်စိတ်ထဲမှာလောဘအတွေ့တွေဒေါသအတွေ့တွေဝိညာဉ်နော်နှိမ့်ဆက်ပြန်ပြီးတော့ကလေးစားခြေလိုတဲ့အတွေ့တွေ ရှုပ်ထွေးတဲ့တွေ့တွေကိုစိတ်တွေနောက်ကြည့်ရှုပ်ထွေးတတ်တဲ့သဘောစိတ်ရှုပ်လိုက်တာစိတ်နောက်လိုက်တာဆိုဒီအတွေးတွေဝင်လာတတ်နိုင်မြဖက်ထုတ်အဲ့ဒါတွေဖယ်ထုတ်မတိုင်းဒါရကြိုင်ကြိုင်အလုံးခဲဖြစ်လာပြီးတော့နေလို့ထိုင်လို့ယောဂမှာဖြစ်တတ်တယ်။ဒီရှုပ်ထွေးနေတဲ့တွေးများကိုပယ်ထုတ်အောင်ဒါလည်းတတိညာပါပဲတတိတိကပါပဲ။တတိညာပါဖို့ပါ။နောက်နံပါတ်၈ ဝင်လေထွက်လေတွေကိုခြုံငိမ့်နေတယ်ခြုံငိမ့်နေခြင်းခြုံငိမ့်နေအောင်ကျင့်ပြီးနေနိုင်ရမယ်ဒါလေးမနေ့ကဘုန်းကြီးတို့ပြောကြတယ်ဗျာအဲ့ဒီပိုင်ပြောတာမပြီးသေးလို့ဒီနေ့ဒါပဲဆက်ပြောအောင်ဒီဝင်လေထွက်လေခြုံငိမ့်အောင်ကျင့်ဖို့ဆိုတော့သုထဆံရမှာပဲခြုံငိမ့်ပါလေမနေ့ကပြောခဲ့ပရမဇန်ဒုတိယတတိယဆိုတဲ့ငြိမ်သွားအောင်တိမ်မွေ့သွားအောင်ကျင့်လို့ရတယ်အဲ့ရတဲ့ဆင်ဘယ်လိုလုပ်ရမလဲဒီဝင်လေထွက်လေ ငြိမ့်သွားနော်ချုပ်သွားအောင်ပြောတယ်ဟုတ်လားနော်ဒီဝင်လေထွက်လေရှုမှတ်တဲ့ပုဂ္ဂိုလ်သူ့ရဲ့အစီအစဉ်တိုင်းကဘာလုပ်အောင်လဲငြိမ်အောင်လုပ်ရမယ်ဗြဟ္မရှုရှက်ရှုရှက်နဲ့များသောအပြင်ဒီတမာရီမြခင်ကြားတယ်ဒီအတန်တွေထွက်တာဘုန်းကြီးတို့လည်းထွက်တာပဲကိုယ်ရှုအတန်တွေကိုကြားနေရတယ်နောက်စိတ်လေးကငြိမ်သွားပြီဆိုဒီတန်ကသူ့အတူငြိမ်လာငြိမ်ရပြီးတိမ်မွေ့နော်တိမ်မွေ့ရနေဘာလို့မလဲချုပ်သွား ဝင်လေထွက်လေမတွေ့ရအောင်ကျင်ရချုပ်တောင်ကျင်ရမယ်ဒါပြောတော့ဘူးအဲ့လိုကျင့်တဲ့အခါကျရင်မနေ့ကတမာရီလေးတွေပြောခဲ့တော့ပေါ့တမာရီလို့တယ်ဝိပဿနာထွင်ဝိပဿနာခဏိကတမာရီလို့တယ်တမာရီက၃မျိုးရှိတယ်ဒါတွေလည်းခဏခဏကြာဘူးနာဝချင်းမှတ်စုတွေလည်းပေးထားနော်ဒီတိုင်းမှနားထောင်နာနာကြာနေမှတ်မိလိုက်ကိုယ်လုပ်ငန်းစဉ်ရကိုယ်ဝိပဿနာထုတ်တော်မယ်ဆိုခဏိကတမာရီလို့တယ်မနေ့ကမိဂန္ဒီဆိုခတ်သွက်သွက်ပြောတော့ဒါထပ်ပြောမယ်ဒါလည်းရေးကြည့်လို့ တော်တော်များများဝိပဿနာလုပ်ကြတာများတယ်လေဝိပဿနာလုပ်ရင်တော့ဝိပဿနာဆိုရင်ဘာတမာရီလိုလဲဆိုခဏိကတမာရီလိုတယ်ခဏိကတမာရီပိုင်းမှာနှစ်မျိုးဖွင့်တယ်ပေါ့ဗျာမြင်ကားများကြားကားများဒီအတန်မြင်ကားမြင်ဒီအစင်းမြင်ကားများအတန်ကြားကားများအနံ့ရကားများဒါကိုလည်းမှတ်နိုင်တော့ခဏိကတမာရီခဏတော့ဒါတော့ခဏတည်တဲ့တမာရီလို့ခေါ်တယ်အဲ့ဒီတမာရီမျိုးကတော့ ဝိပဿနာဉာဏ်นี่မဖြစ်ပါဘူးဗျာမတိုးတက်ပါဘလို့တမာရီလဲအဲ့ဒီတမာရီကိုမှထပ်ဖွင့်တယ်အဲ့ဒီခဏိကတမာရီဟာတဲ့ကမ္မထာအာယုကိုရှုမှတ်နေတာကမ္မထာအာယုဘာပဲရှုယူကာနုပဒနာရှုယူဝေနာရှုယူစိတ်ရှုယူဓမ္မရှုကြရာရှုအဲ့ဒီရှုမှတ်တဲ့အာယုမှာမပြတ်မလားတခုသောအချင်းအပြင်ဖြစ်နေရမယ်ဧကဂရာဆိုတဲ့အဓိပ္ပာယ်နဲ့အတူတူပဲတမာရီဆိုဧကဂရာလို့တခါတလေဘုရားသုံးနိုင်တယ် ဧကက1ဧက1အကဧကအကဒီလိုပုတ်ချလိုက်ပေါ့ဧကက1အကအာယုံအာယုံတစ်ခုထဲမှာကပ်နေတဲ့တီးနေတဲ့သဘောဟာဧကကရာသမာဓိအတူတူပဲနော်ဒါကြောင့်မို့အယုတ်ဆုံးပြောမယ်ဗျာဘုန်းကြီးတို့ဒီငယ်တဲ့လူတွေဝိပဿနာလမ်းကြောင်းမရောက်သေးတဲ့ပုဂ္ဂိုလ်တွေတရားအမထုတ်ကြတဲ့ပုဂ္ဂိုလ်တွေဘာလို့တာလဲဆိုပရိစိတ်ကြတယ်နော်ပရိစိတ်တာတောင်မှ စိတ်ငြိမ်အောင်စိတ်ရတယ်တမာရီရအောင်ဧကရာဖြစ်အောင်စိတ်ရတယ်ဒါဒီဘုန်းကြီးငယ်တဲ့လူတွေစတတ်ပါတယ်အဲဘာလို့လဲဆိုပရိစိတ်တရားတွေပါရလို့လားတရားတော်အမထုတ်ပေါ်မှာပရိစိတ်ပါတယ်ပရိစိတ်တဲ့ကကြစိတ်ညောင်စိတ်တာလားအပတ်ရပြီးအောင်စိတ်တာလားဆိုကြမြုံနေသူတို့များသောအားဖြင့်အပတ်ရစီရောပြီးအောင်မြန်မြန်မြန်မြန်ပရိကိုဆွဲချလိုက်တာပတ်ရတော့ပြီးသွားတော့ဗျာတထောင်ဆိုလဲတထောင်နှစ်ထောင်ဆိုလဲပြီးသွားဒါပေမဲ့စိတ်ကငြိမ်လားဆိုမငြိမ်ဘူးဒါဘုန်းကြီးတို့ ငငယ်တော့လည်းလှုပ်ခဲ့ဘူးပါတယ်အဲ့ပုံစံမျိုးတွေလူရွယ်ရလာတော့တကယ်လှုပ်လှုပ်တဲ့ခါကျတော့အဲ့ဒါသိမထီအောင်ဘူးပေါ့နော်အဲ့တော့သမထဆိုတာကဘာလဲတမာရိရအောင်လုပ်တာဧကဂရာရအောင်လုပ်တာအာယုတခုတည်းကိုဆွဲတော့မြဲတော့ဗုဒ္ဓနုတိပိုင်းတော့လည်းဘုန်းကြီးပြောခဲ့တယ်အမစိုးကြီးဆရာတို့ရဲ့ကြော်ပြန်လည်းချအောင်လားဖရာဂုံတော်မထွက်မချင်းပွားခိုင်းတာမျိုးနော်ကြော်ချမှာဟုတ်လားပုတ်တော်ဆိုတဲ့ဟာမျိုးထွက်လာအောင်အဲ့ဒီလောက်ဒီဆွဲတော့မြဲတော့ လောက်ရမယ်ခဏိကသမာဓိဆိုအဲ့ဒါပြောတယ်ကမ္မထာအောင်တခုမှမပြတ်မနာတခုသောခြင်းအပြင် ဖြစ်လျက်ဖြစ်ပြီးနေရမယ်အဲ့မှာနောက်တစ်ချက်ပြောသေးတယ်ကာမိသနာပြောင်းနာစတဲ့ဆန့်ကျင်မဲ့နိဗ္ဗာန်တရားကိုလွှမ်းမိုးမခံရပဲအဲခဏိကသမာဓိရနဲ့ဒီကာမိသနာအခုနိဗ္ဗာန်ပိုင်းအရေးကြီးတော့ဒါတွေထပ်ထပ်ပြောနေဒီနိဗ္ဗာန်တွေကိုယ်တဏ္ဍာမှာမရှိစေအောင် ရှိနေရင်လည်းပဲဒါခဏိကတမာရီမရဘူးဘလောက်ထိမရှိရမလဲဆိုတော့ဥပမာပေးတာပါအတိအကျမဟုတ်ပါဘူးဒီလူနဲ့တူတယ်ဆိုဘယ်အကုန်လုံးတူနိုင်မှာတယောက်ယောက်နဲ့တူတယ်ဆိုအကုန်လုံးမတူပါဘူးအဲ့လို क्वे ပြမှုရှင်ဒီမှာလေအပ္ပဒဇံတို့ရောက်နေတယ်လို့အဲ့လိုပြောတာဇံရနေတယ်လို့ပြောတာပါဇံရနေတယ်လို့ငြိမ်ရမယ်လို့ပြောတာရောက်နေစိတ်ကိုမတုံမလို့တီးနေတယ်ဒါခဏိကသမားတယ် အဲ့လိုခဏိကသမားတွေဖြစ်အောင်အရင်လုပ်နော်ဝိပဿနာအထုတ်လို့ရပါတယ်ဝိပဿနာအထုတ်မှမဉဏ်ဖွညာရပါတယ်ဒါပေမဲ့လို့ဘာလို့လဲတမာရီလိုပါတယ်တမာရီဟာခဏိကတမာရီခဏိကတမာရီဆိုတာကအများကြကများတည်ုံလေးမဟုတ်ဘူးနော်ဘုန်းကြီးတို့တရားပြောရင်တဏှာကြီးထိုင်တဏှာကြီးလုံးပေါ့နှစ်နာရီထိုင်နှစ်နာရီလုံးအဲ့ဒါမျိုးတီးနေစေခြင်းနဲ့ပါ ဒီနေမှာခဏိကသမารိယမယ်ခဏိကသမารိယမှာဘုန်းကြီးတို့လိုချင်တယ်ဓမ္မကြီးတို့တရားကြီးတို့လိုချင်တယ်ဝိပဿနာဉာဏ်နေဖြစ်မယ်ဝိပဿနာဉာဏ်နေဖြစ်မှာမဲ့ညာဘုံညာရမယ်ဒီလိုမှတ်ထားမယ်နော်ဒါဝိပဿနာရှုတဲ့ပုဂ္ဂိုလ်အရေးကြီးတယ်ဒါလေးမှတ်ထားအခုတကယ်လို့ဇန်လိုင်းသွားမယ်ဆိုရင်တော့ဒါဇန်သမารိလိုတာပေါ့နော်ဇန်မဖြစ်ခင် ဇံမရမီရှေဖို့မှာဥပ္ပစာရသမารိဇံရတာအပ္ပနာသမารိခေါ်တယ်သမารိက၃မျိုးဝိပဿနာဓာရက်သွားတဲ့ပုဂ္ဂိုလ်ကခဏိကသမารိပဲလိုပါတယ်ဇံနိုင်သွားတဲ့ပုဂ္ဂိုလ်ကတော့ဒီကတော့ခဏိကသမารိဥပ္ပစာရသမารိအပ္ပနာသမารိဒီလိုအဆင့်ဆင့်သွားတယ်အဲစိတ်ကိုအာရုံတကူရတီအောင်လို့တွင်းတင်းတင်းနဲ့နမိတ်ပေါ်လာရင်ဒါဥပ္ပစာရသမารိပဲနော်နမိတ်တွေပေါ်လာပြီအာယုံမှလည်းကပ်နေပြီဒါပေမဲ့အာယုံကကပ်လိုက်ပြုတ် ကြာလို့ဖြစ်သွားတယ်ဒီခါလေးအိပ်ပြောလိုက်ဥပ္ပစာရနဝရီခိုက်တာသူကဇိုင်းကားတွေမဆင်ញင်နိုင်သေးဘူးဆင်ញင်လည်းသူမတွေ့ဘူးမထင်ရှားဘူးဥပ္ပစာရသမารီခိုက်တာအပနာသမารီရသွားပြီဇံရသွားပြီဆိုဆင်ញင်နိုင်ပြီဆိုရင်တော့ဇံရတော့တာပဲနမိတ်အားကောင်းလာပြီဆိုရင်ဒီဆင်ញင်တဲ့နီးပေါ့နော်အဲတော့ဇိုင်းကားတွေဆင်ញင်တဲ့နီးပြောပါမယ်အဲနမိတ်အကြောင်းလေးနည်းနည်းပြောမယ်နော်နေ့ကလည်းပြောခဲ့ပြီနမိတ်က ၃မျိုးရှိတယ်ဒီနမိတ်၃မျိုးပေါ်တဲ့ခါမှာပထမနမိတ်ကဘာလဲဆိုတော့ပိကမနမိတ်ဒီဝင်လေထွက်လေစမက္ခဇအချိန်ပေါ့နော်ဒီအာနာပါနာပြောတော့အာနာပါနာပဲပြောကြအောင်စမက္ခဇအချိန်ဝင်လေထွက်လေစမတ်တဲ့ချိန်အနေစပြီးတော့မိကိုရောင်အစင်းလေးနမိတ်ပေါ်သည်ထီအောင်ဒါပိကမနမိတ်လို့ခေါ်ပါတယ်အဲ့ဒီအရဖြည်းဖြည်းနဲ့သွားရအောင်ကောင်းလာရင်ဖြူဖွေးတဲ့ နမိတ်ဝါခွန်းလို့ဖြူဖွေးတဲ့နမိတ်ပေါ်ရင်ဒါဩဃနမိတ်ခေါ်တယ်။အဲဒီကနေပြေးပြေးနဲ့ကြည်လင်တောက်ပါတဲ့အရာမျိုးဖြစ်လာရင်ဒါဩဃပရိပါကနမိတ်လို့ခေါ်တယ်။မထဘဝကဒီနမိတ်တွေပေါ်လာတဲ့ခါမှာအစင်းရောင်တွေတွားနှလုံးမသွင်းနဲ့။နှလုံးအစင်းရောင်တွေနှလုံးသွင်းဟာဒီနမိတ်ကအပြာရောင်လေးလာတော့အပြာရောင်ဖြစ်တတ်တယ်။အနီရောင်လေးလာတော့အနီရောင်ဖြစ်တတ်တယ် အဲ့ဒါအဲ့ဒါမျိုးတွေသွားကစားရင်လည်းရှေ့မတက်အဲ့အဲ့ဒီဟာမကြည့်နဲ့သူကသူဘာရောင်ကြည့်ဘာရောင်တွေးတွေးဒီအတိလေးကတ်ထားအောင်မယ်နော်မိကိုဒီနမိတ်နဲ့ပတ်သက်ပြီးမျိုးစုံဒီမှာနမိတ်ပုံစံမျိုးမျိုးဆိုစာပေကျမ်းကဝိသုဒ္ဓိမတ္တဝပြောတာမိကိုညုံလို့လည်းပေါ်တတ်တယ်ဆောက်လုံးကျိုးမြင်လို့ပင့်ကူချင်းမြင်လို့ပန်းဆိုင်လို့ဆပင်းလို့ဘရုံမာကြာဝင်လို့ဝါခွန်းလို့ဗရမယာလုံးလို့အများကြီးပဲသူပြောသွားတယ်အဲဒီထဲမှာနော်ပလဲလုံးလို့ကျဲရောင်လို့လာဝုံးလို့နေုံ ခါဒီဝါယုတ်တုတ်ချောင်းတက်သားချောင်းတို့ဒါမျိုးမျိုးမျိုးပေါ်တတ်တယ်။အဲဒီခါမှာကိုကကြားနမိတ်ပုံစံတစ်ခုခုအယောင်တစ်ခုစာဖတ်ဖို့မယ်ကြားဖို့မယ်ဆိုရင်ကိုအဲ့ဒါတွေလျှောက်စဉ်းနေတတ်တယ်။စဉ်းစားပြီးတော့လေဒီနမိတ်ကိုသွားပြီးစုံစမ်းစစ်ဆေးမှုတွေလုပ်တာလေ။ဟိုနမိတ်ကဘာကြောင့်လဲဆိုတော့သွားကြည့်လိုက်တယ်။ကိုယ်စိတ်ကအစိမ်းရောင်နေဟာသူကအစိမ်းရောင်ပေါ်နေတယ် ဟာနေအနမိတ်ကအပြာရောင်နေလားဆိုအဲ့ဒီကအဲ့ဒီမှာတမာရီလေးကအာကောင်းနေတဲ့ခါကျအဲ့လိုသွားသွားဖြစ်တတ်တယ်ဖြစ်ပေမဲ့အဲ့လိုကစားပါများပျောက်ပါတယ်မကစားရအောင်နော်အဲ့ဒါလေးမှတ်ထားအဲ့လိုနဲ့နမိတ်ကမခိုင်မြဲစေဘူးဆိုရင်ဘုန်းကြီးတို့ဒီကိုယ့်ရဲ့အနီးတဝိုက်မှာပေါ်တတ်တယ်ကိုယ်ဓာတ်ရမပေါ်ဘူးနော် ခံမြဲသေးအဲ့ဒီနမိတ်ကိုခံမြဲအောင်အဲ့တော့ပြင်ဘက်မှာလေချောင်းမှာမဟုတ်အပြင်မှာတွေ့ရတဲ့နမိတ်မျက်နာတော်ဝိုင်းခန္ဓာကိုယ်တော်ဝိုင်းမှာတွေ့တဲ့အလင်းရောင်တွေဟုတ်လားကိုယ်အနီးတော်ဝိုင်းမှာဖတ်ပေါ်လာတတ်တဲ့တချို့သိအားကောင်းတယ်ဘေးရတော်မြင်တယ်ပေါ့အဲ့လိုကိုယ့်ရဲ့လေလေးပေါ်မှာမဟုတ်ဖ ೇನೆ အပြင်မှာပေါ်ရင်လေပေါ်မှာအတင်းဆွဲမတင်ပါဘူးနော်အဲ့လိုဆွဲတင် အဲ့ဒီလေလေးကိုတော့ဂရုစိုက်ရှုမှတ်တယ်။တမာရီအားကောင်းလာနမိတ်ကတဘာဝအတိုင်းဒီလေမှအလိုလိုကတ်လာနိုင်တယ်။အဲ့ဒါသိကြတယ်နော်။အဲ့လိုကတ်လာတဲ့အခါမှာမိကိုရောင်မိကိုရောင်ကအတိလေးကတ်ပြီးအတိလေးကတ်ထားမှာအဲ့မှာသွားမှာမှတ်တော့နေအဲ့ချိန်အစားပြီးနမိတ်ပေါ်လာတယ်။အလေးချင်းကတော့ဒီကတ်သွားပြီးဆွဲမြဲသွားပြီးတော့မှဘုန်းကြီးတို့မမှတ်စေချင်ဘူးအတိလေးကတ်ကြည့်တာပိုကြိုက်တယ်။ဘာဖြစ်လို့လဲဆိုတော့ဇာမိုင်းနေသွားတဲ့အခါမှာ ဒုတိယဇာနုပါလဲသွားတဲ့ကာမှာဇာအကူကခက်တယ်မှတ်နေတဲ့အလေးချင်းအားကောင်းတယ်အဲတော့ခုနကမိခိုးရောင်လေးပေါ်လာမိခိုးရောင်လေးအတိကတကယ်လို့ဒီမိခိုးရောင်လေးကမခံမြဲဘူးဆိုမကြည့်နဲ့လေပဲကြည့်နေတမရီအားကောင်းလာဒီမိခိုးရောင်လေးကလေမှာကတ်လာတယ်တခါလေလေမိခိုးရောင်နဲ့လေနဲ့လည်းတွဲနေတတ်တယ်အဲ့လိုမကောင်းတဲ့လေပဲကြည့်နေတမရီအားကောင်းလို့မိခိုးရောင်ပြောင်းလာမိခိုးရောင်ဆိုမိခိုးရောင်ကတ်ကြည့်နေ ကဲကြည့်လို့သမားတွေအကောင်းလို့မိကိုရောင်တွေဖြူရောင်ပြောင်းလာတယ်ဖြူရောင်ကတကကတ်ကြည့်လိုက်တခါလေးသမားတွေအားနည်းနေတယ်ဖြူရောင်ကတ်ကြည့်ဖြူရောင်ပြောင်းသွားတယ်ဖြူရောင်ကတ်ကြည့်လိုက်ဖြူရောင်ပျောက်သွားလိုက်ဒီလိုလည်းဖြစ်တယ်လေပြောင်းပေါ်လာလိုက်နမိတ်ပျောက်တိုင်းမရှာနဲ့လေပေါ်လေးမလေကတ်တာပေါ့ဓမ္မတရားကောင်းတာတကားနမိတ်အဖြူရောင်ပြန်ပေါ်လာနမိတ်ဖြူရောင်သာကတ်ကြည့်ပေါ့ကံကြည့်ကြည့်ရင်ဓမ္မတရားကောင်းတော့ကြည်လင်တောက်ပါလာတယ်အဲ့ဒီကြည်လင်တောက်ပါတဲ့ နမိတ်အာယုံစိတ်ကိုကြာကြာကပ်ပြီးနေအောင်ကြိုးစားအဲ့ဒီခါမှာတော်တော်ခက်တယ်နော်ဘုန်းကြီးတို့စာပေမှာတော့ဝိသုဒ္ဓိမမှာတော့ဗာပြောသွားလဲဆိုတော့အထင်းရခက်တဲ့သဘောမျိုးပြောသွားဒီသီနာစဘာမှာလည်းအဖူးငုံစားအချိန်မျိုးနော်ဝတ်ဆန်ထဲစားအချိန်မျိုးပေါ့အဲ့ဒါမျိုးဆိုရင်အထင်းရခက်တယ်ပိုးဖြစ်ပိုးဝင်ပျက်စီးတတ်တယ်ဒီမှာလဲခွန်ကြီးတို့ပရိသန်ဒီ ဘာမှပေးထားလဲဆိုစัจ जा မင်းရဲ့စัจ जा မင်းကိုယ်ပရိသန်ကြီးတည်တဲ့ခါကျသူ့မယ်တော်ကြီးကဒီသားလေးရဲ့တရေသားလေးကိုစတီကလေးကသူကမြင်ရတယ်ဖန်ပေါင်းကြောင်နဲ့ထည့်ထားတယ်အသူစားတဲ့စားစာမှန်တယ်အမေတော်ကြီးစားတဲ့စားစာဟိုကလေးမှသွားထိခိုက်တယ်ပူရင်ပူသလို အေးအေးသလိုကိုရင်ကိုသလိုအကုန်မြင်နေရတာအဲ့ဒီကလေးလေးကို မပြတ်မစီအောင်ထိမ့်သိမ်းရဆောက်ရှောက်တယ်လို့ပဲဟောဒီပရိပါကနမိတ် အဖြူရောင်နမိတ်အလင်းရောင်နမိတ်ပေါ့နိအဲ့ဒီနမိတ်ပေါ်ရင်တော်တော်ထင်ရခက်တယ်ခုနဆူးညောက်အတန်နေအတန်မဟုတ်ပါဘူးနှစ်သက်စရာအာယုံနော်ဒါများသောဘုန်းကြီးကထင်တာမနှစ်သက်စရာအာယုံနေကြာရင်ပြတ်တယ်မဟုတ်ဘူးဗျနှစ်သက်စရာအတန်ဖြစ်ဖြစ်ဆင့်ဖြစ်မြင်လည်းပြုတ်ကျသွားတာပဲဘာဖြစ်လို့ဒါကာမိဆန္ဒနိဝရဏခေါ်တယ်မနှစ်သက်စရာတွေဝင်လာရင်ပြုတ်ကျတာဒါဗျာဝရနိဝရဏခေါ်တယ်နိဝရဏတစ်မျိုးမျိုးဝင်လာပြုတ်ကျသွားတာပဲ အဲ့ဒါမှတ်တာဌိနမိတ်တော်ဝင်လဲပြုတ်ကြမှာပဲအတွေးတွေဝင်လဲပြုတ်ကြတာပဲအဲ့လိုမျိုးစိတ်တွေကမငြိမ်မဲနဲ့မကပ်ဖဲနဲ့လည်းပြုတ်ကြသွားတာပဲအဲ့လိုကတ်တော်တီးအောင်လုပ်ရတယ်အဲ့လိုကတ်သွားပြီးတီးသွားပြီးကြာကြာလေးကတ်နိုင်ကောင်းတယ်နော်တချို့ကြလဲတစ်ပတ်လောက်နဲ့ဇန်လိုက်နေမြန်မြန်သွားကျင်တာမျိုးရှိတယ်အဲ့ဒါတော့ဆိုရင်မသိမသေးကြဘူးခဏဟိုပြန်ပြန်ပြုတ်ကြသွားတတ်တယ်တစ်ပတ်နှစ်ပတ် တပတ်နှစ်ပတ်လောက်ထီအောင်ခွန်ကြီးကတော့လှုပ်စစ်ချင်တာပေါ့လေအဲကြတော့မှတော်တော်လေးခိုင်မြဲသွားဒီအာယုံနဲ့ဟိုမှာဒီအာယုံနဲ့ထိုင်လေဒီအာယုံနဲ့ပဲဈဉ္ညာလျှောက်ဝင်လေထွက်လေဈဉ္ညာလျှောက်တဲ့ခါကျရင်လေဘယ်လိုလျှောက်မလဲဆိုရင် ထိုင်နေတဲ့ခါတည်းဒီပြိပါနမိတ်ပေါ်လေးအားလေးပဲအာယုံကတ်နေပေါ့အလင်းရောင်လေးပဲကတ်နေတဲ့ချိန်ဈဉ္ညာလျှောက်နေတဲ့ခါလေဒီပေါ်မှာပဲကတ်နေရမယ် အဲ့လိုဘယ်ချိန်မှာပဲဖြစ်ဒီလင်းအောင်လေးပေါ်မှာကတ်နေရမယ်အဲ့ဒါတစ်ပတ်လုံးနှစ်ပတ်လုံးရှိနေရမယ်အစင်းညာလျှောက်တဲ့ချိန်ကျရှင်မြတ်ဘယ်လိုကတ်လို့ရမှာလို့ရပါတယ်ဘယ်လိုလုပ်ရမလဲတော့မတ်တရနဲ့နမိတ်ပေါ်တဲ့နမိတ်ရပြီးသားပုဂ္ဂိုလ်မတ်တရမတ်တစင်းညာချက်ချင်းမရှောင်းနဲ့မတ်တရပြီးတော့ဝင်လေထွက်လေလေးရှုမှတ်နေတမာရီအားကောင်းတော့ဖက်ကလည်းနမိတ်ကပြန်ရောက်လာနမိတ်ပြန်ရောက်လာလို့ချင်းအလင်းရောင်နမိတ်လေးပေါ့ဒီနမိတ်လေးပဲအတိကပ်ပြီးတော့ မျက်စိကတော့ဟိုရှေးကအန်တယ်လည်းကြည့်ဖို့ရှိတော့မျက်စိကိုခမ်းမေးမေးဖွင့်တာညပိုင်းနေဆိုပိုကောင်းတယ်ကိုယ်အလင်းနဲ့ကိုယ်တညာလုံးရှောက်လို့ရဒီအလင်းနမိတ်လေးနဲ့ဈဉဏ်ရှောက်လေဒီနမိတ်အာယုနဲ့ရှောက်မယ်နော်ကြံတဲ့ကိုယ်အချိန်အားလချိန်တွေမှာသူများမရှိရင်ကောင်းတော့ပေါ့ဒါကြောင့်မို့ဒီဇံပိုင်းသွားတဲ့ပုံကိုကြတော့တခြားပုံကိုရှိလို့အနောက်ရှင်းဖြစ်တယ်ကိုယ့်ဟာကိုယ်တည်တံ့ဖို့ကောင်းတယ် ကိုယ်အိမ်ထဲမှာကိုယ်လှုပ်ရှားရှိရလဲကိုယ်အာယုံလေးနဲ့ကိုယ်သွားလို့လာလို့ရတယောက်ယောက်ကရှိနေတာကိုယ်အတွက်နှောက်ယှက်ပဲနော်အဲ့ဒီလိုဈဉ္ဉံလျှောက်လဲဒီနမိတ်အာယုံနဲ့ထိုင်လဲဒီနမိတ်အာယုံအဲ့ဒီကြမှာပိုးခိုင်နေတာနော်တချို့ကျတော့ဒီထိုင်တဲ့အချိန်လောက်ပဲအာယုံစိုက်တာတွေအများကြီးတွေ့ရတယ်အဲ့ဒီပုံကူမျိုးကြတော့သမာဓိမခံရမှတ်တာနော်ထိုင်တဲ့အာယုံကိုဉာဏ်နဲ့အာယုံတွေပေါ်မှာကတ်နေမြကတ်လို့ရှိရင်ပိုးခံရပါလေအဲ့လိုခံရအောင်လုပ်စေချင်ပါတယ် ခိုင်မြဲပြီဆိုမှခုနဆိုင်ကလေးတွေဆင်ញင်ရတယ်အရင်ပြောပါမယ်ဆိုင်က၅မျိုးရှိတယ်ဇံဆိုတဲ့အတိတ်ပဲအရင်ပြောကြရင်ကောင်းမှာပေါ့ဇံဆိုတာဘာလဲဆိုတော့ဒီလေဒီဆရာတော်ဘုရားကြီးတို့မိန့်ထားတဲ့အကြောင်းအရာတွေအများကြီးပါနော်ဇံဆိုတာဒီနှမျိုးဖွင့်ချတယ်ပေါ့နော် ဝိတဝိဇာရပိတိဒုက္ခဧကရာဆိုဒီစေတသိက်တစ်ပါးပါးကိုဆိုင်ကခေါ်တယ်အဲ့ဒီစေတသိက်၅ပါးအပေါင်းကိုဆန်းဒါတော့ဟိုတယုတ်သဘောပေါ်မှာခေါ်တာပေါ့အဲ့ဒီစေတသိက်၅ပါးအပေါင်းနဲ့အတူ ဖြစ်တဲ့စိတ်ကိုဇန်စိတ်ခေါ်တယ်သူရအဓိပ္ပာယ်ကြပါလေဆိုလေဒီဆာတော်ကြီးကစိုက်စိုက်ဆူဆူအထူးမြဲမြံရှုအပ်တန်ဇန်ဟုခေါ်တတ်ဒီလိုမိန်တာအဓိကဘာပြောချင်တာလဲဆို ဇန်တရားဆိုတော့ဗာလဲဆိုဒီပရိပါကနမိတ်အာယုန်တခုတည်းကိုစုဆိုင်ထားတဲ့သဘောဒါလဲဇန်ဒါလားဒါတော့တင်လားသမဟုတ်ဘူးဒီဆန့်ကျင်မဲ့ကိုယ်ပိတ်ပင်တားရှိတဲ့နိဝေနတရားကိုလည်းပယ်တတ်တယ်အချက်နဲ့ချက်ကြောင့်ဇန်လို့ခေါ်တယ်နော်ပထမကဗာလဲပြောတော့ကတိုင်းဆိုင်ရာအာယုန်ဆိုစာပြေကျမ်းကများတော့အလိုရှိပါတယ်ဒါကတော့ကတိုင်းကြောင့်ကိုဖြစ်ပေါ်လာတဲ့ပြိဝါနမိတ်အာယုန်နော် နောက်ပိုင်းကျတော့ဒီကတိုင်းအာယုန်နေမှာမဟုတ်ဘူးဒီဇံရဖို့ကျတော့ပြိပါနမိအာယုန်ဖြစ်အောင်လုပ်ရတယ်ဒါရပြောရင်တော့ပြိပါကနမိအာယုန်ကိုစူးစိုက်ပါရှုနေတတ်တယ်ဒါလည်းဇံပဲဘယ်မှမသွားတော့ဒီအာယုန်ကကနေတဏှာဤနဲ့နာဤတရလုံးနေရလုံးတစ်ပတ်လုံးဒီလိုကန်အဲ့လိုဘာလို့စူးစိုက်နေလဲနိဝနာတွေကျင်းကွာနေလို့နိဝနာမကျင်းကွာမဟုတ်ဒီလိုမစူးစိုက်နိုင်နှစ်ချက်နော်ပထမကပါလေပြိပါနမိအာယုန်မှာ စူးစိုက်ရှုတတ်ရှုတတ်တယ်တခုတည်းမှာအကြာကြီးပဲကတ်နေနိုင်တယ်နံပါတ်၄ချက်ကဘာလို့ကတ်နေနိုင်လဲဆိုနိဝရဏတရားတွေမဖြစ်တော့လို့ဖယ်ထားလို့နိဝရဏတရားတွေကိုယ်တဏ္ဍာဝင်ဖြစ်နေတဲ့ဒီဇံကမဖြစ်ဘူးဒါလေးမှတ်ထားမယ်အဲ့တော့ခုနဇိုင်က၅ပါးဆိုတာကဘာလဲဆိုဝိတက်ဝိတက်ဆိုတာအဓိပ္ပာယ်ကခါတိုင်းတော့အကုန်လုံးကသိကြတော့ကြံစီခြင်းဒီလိုပဲသိကြတာ ဒီနေရာမှာကြအဲ့ဒီလိုမဟုတ်ဘူးရအလုတ်ပိုင်းနဲ့ပတ်သက်ကြရင်ပရိပါကနမိတ်အာယုံပေါ်မှာစိတ်ကလေးတင်ပေးတာချိန်ပေးတာရွယ်ပေးတာဒါကိုဝိတ္တလို့ခေါ်တယ်ဝိสารဆိုတာဒီပရိပါကနမိတ်အာယုံလို့အဖမှန်ထထတုံးသက်ဆင်ញင်းနေတဲ့သဘောပဲဝိสารပီတိဆိုတာဒီပရိပါနမိတ်အာယုံကိုနှစ်သက်သဘောကြနေတဲ့သဘောပဲဒုက္ခပရိပါကနမိတ်အာယုံအရတာကိုချမ်းသာ ချမ်းသာစွာပေါ့ခံစားနေတဲ့သဘောပဲဧကဂရာဆိုဒီပရိပါဏမိအာယုတကူမှာကတ်နေတယ်ဘဲမှမတော်ဒီပေါ်မှာကတ်ရောက်တည်ငြိမ်နေတဲ့သဘောပေါ့ဒါဧကဂရာလို့ခေါ်တယ်အဲတော့ဇံအင်္ဂါတွေနဲ့ခုနဆန့်ကျင်မဲ့နိဝရဏတရားတွေသိထားမယ်ဘယ်ဇံကဖြစ်ရင်ဘယ်နိဝရဏတွေကလို့လို့ကြွာသွားတယ်ဘယ်နိဝရဏတွေဖြစ်ရင်တော့ဘယ်ဇံကမဖြစ်ဘူးဆိုတာဒါတိကျသိထားမယ်ဘယ်မှာဆိုအတွဲလိုက်မှတ်ထားမယ်ဒါ ပြီးတော့မှတ်လျှော့ပြီးတာပါဒီတိုင်းနဲ့နားထောင်ထားမယ်နော်ဝိတက်နဲ့ဒါလည်းသူကစာပေကျမ်းဂန်တစ်ခုရေးထားတော့ဘုန်းကြီးတို့ပြန်ပြောတာဝိတက်နဲ့ထိနာမိတ်တာပေါ့နော်စံကျင်မဲ့အဲ့ဒါလေးကြည့်တယ်အဲ့ဒီမှာဝိတက်ရဲ့ဝိတက်ဆိုင်ကရဲ့စံကျင်မဲ့တရားထိနာမိတ်တာအိစရာကွက်လေးရှိတယ်အဲ့ဒီထိနာမိတ်တာကြီးထိနာမိတ်တာသဘောကဘာလဲဆိုတွေးဝေထိုင်းမိုက်နေတဲ့သဘောပဲ စိတ်ချိန်ကိုင်းပြီးတွေ့ဝထိုင်မနေတဲ့သဘောတွေ့ထိုင်မနေစီဘာအကျံစီစိတ်ကူးမှမပေါ်အကျံစီမဲ့နေတဲ့ပုံကနဲ့တူတယ်နော်ဝိတက်ကြအဲ့ဒီလောက်ခုနပြိပါကနမိအာယုံလေးပေါ်မှာတင်ပေးတာချိန်ပေးတာရွယ်ပေးတာအဲ့တော့အာယုံတစ်ခုကိုစဉ်းစားကြံစည်နေတဲ့သဘောနဲ့တူတယ်။ဒါကြောင့်ဝိတက်ဆိုင်ကဖြစ်နေဌိနမိတာဒီဝနာမဟုတ်ဌိနမိတာအဲ့ချိန်ခံမှုတဲ့သဘောတရားတွေဖြစ်နေဝိတက်ဆိုင်ကမဖြစ်ဘူး။ဒါကြောင့်ဆန့်ကျင်ဘက်လို့ပြောရအောင် နောက်ဝိဇာရရဲ့ဆန့်ကျင်ဘက်ကြပါလေဝိသိကိစ္စဝိသိကိစ္စဆိုတာယုံမတန်တရားဖြစ်နေဟိုအာယုံနဲ့ဟိုဖရာပေါ်မှာယုံမတရားပေါ်မှာယုံမတန်ခါပေါ်မှာယုံမဟာဒီအထူးသဖြင့်ဒီမှာတော့တရားပေါ်ယုံမတာပေါ့ယုံမနေတော့ယုံမတန်တရားဖြစ်နေတော့ဝိစာရဇိုင်းကမဖြစ်နိုင်ဝိသိကိစ္စယုံမတန်တရားဖြစ်နေတဲ့ဘောဝိစာရကဒီအာယုန်တစ်ခုတည်းကိုယုံမတန်တရားမရှိဘူးဖာမန်တတ္တ ဆင်ခြင်နေသုံးတတ်နေတဲ့သဘောပဲ။နော်ပညာခတ်ဆန်တာပဲ။ယုံမှန်တန်တရားရှိနေရင်ဝိสารဇာနေဇာနေမဖြစ်ဘူး။အာယုန်တစ်ခုထဲမှာဆွဆွမြဲမြဲဖမှန်ထထသုံးဆက်သုံးတတ်နေဝိสารဇာနေဖြစ်တယ်။ဝိสารဇာနေဖြစ်နေတော့ဝိသိကိစ္စနိဝေနမဖြစ်ဘူး။ဒါလေးမှတ်ထား။ပီတိရဲ့ပီတိဆိုင်ငါရဲ့ဆန့်ကျင်ဘက်ကပါလဲဆိုပြပါရနိဝေနဒေါသလို့ခေါ်တယ် အာယုံမနှစ်သက်တဲ့သဘောပေါ့သဘောမကြတဲ့မကြိုက်နှစ်သက်တဲ့သဘောနော်အာယုံသဘောမကြဘူးဆိုရင်ပီတိကဘလုံးမှမဖြစ်နဲ့ဘာလို့ပီတိကဒီပြိပါကနေပြီးအာယုံနှစ်သက်သဘောကြနှစ်သက်နေဖြာဝရနိဗ္ဗာန်ဝင်းကိုမဝင်ဘူးစိတ်ပြတ်တာစိတ်တကြတာဒါမျိုးမဖြစ်ဘူးပီတိဖြစ်နေအဲဒါကြောင့်မို့ဖြာဝရနိဗ္ဗာန်ဖြစ်ပီတိဇာနေမဖြစ်ဘူးပီတိဇာနေဖြစ်နေဖြာဝရနိဗ္ဗာန်မဖြစ်ဘူးဒီလိုလေးအမှတ်ထားဖို့ နောက်တစ်ခုကဒုက္ခဒုက္ခနဲ့ဥဒိစ္စကုက္ကုစာဆန့်ကျင်ပဲဥဒိစ္စဆိုစိတ်မငြိမ်တာအာရုံနဲ့မှစိတ်မကတ်တဲ့သဘောပါကုက္ကုစာပူပန်းနေအဲ့လိုစိတ်တွေပြန့်လွင့်နေပူပန်းနေမယ်ဆို ထားတဲ့အာရုံမကတ်ဘူးဗျအဲ့ဒါကိုပြောချင်တယ်အဲ့လိုထားတဲ့အာရုံမကတ်နေဒုက္ခဘလုံးမှဒီပြိပါဏမိအာရုံကိုခံစားပြီးငြိမ်သက်အေးချမ်းနေတဲ့သဘောမရမရဘူး မရနိုင်အာယုန်တဘောခံစားပြီးတော့ငြိမ်ခံစားနေငြိမ်သက်အေးချမ်းနေတာဒါဒုက္ခလို့ခေါ်တယ်ဒါတော့ဒုက္ခဇာနေဖြစ်ရင်ဩရိဇကိုဇာနိဝေနမဖြစ်ဘူးဩရိဇကိုဇာစိတ်တွေကပြန့်လွင်နေမှာပူပါနေမှာဒီလိုဖြစ်နေဒုက္ခဆိုင်ကမဖြစ်တော့ဧကဂရာနဲ့ကာမေသနာနိဝေနဒါတော့ main ကြတော့ဗောနော်ဒီဧကဂရာတော့ဒီဆိုင်က၅ပါးတွေမှာဧကဂရာတော့အဓိကကြတော့ ကာမိဆန္ဒဆိုဒီနှစ်သက်ဘဝအာယုန်တွေကိုလိုက်နေအစင်အောင်တော့လိုက်မယ်အတအောင်တော့လိုက်မယ်အနတ်အာယုန်တော့လိုက်မယ်စားစရာအောင်တော့လိုက်နေမယ်ပစ္စည်းမျိုးမျိုးတော့လိုက်နေမယ်စိတ်ကဘယ်တော့မှမငြိမ်သက်ဘူးအဲ့လိုမငြိမ်သက်နေဧကဂရဇာယကမဖြစ်နိုင်ဘာဖြစ်လို့လဲဆိုဧကဂရဇာနေကဒီပြိပါဏမီအာယုန်တွေမှာကပ်ပြီးတီးနေတယ်ဆွဲနေတယ်မြဲနေတယ်ဒါမျိုးပြောတယ်အဲ့တော့ तू က ကာမိဆန္ဒနိဝေနတာဖြစ်နေရင်ဇနဲ့ဝိတေဝိစာရပိတိဒုက္ခဧကတာတို့ကလည်းမဖြစ်မဖြစ်ပါဘူး။ကာမိဆန္ဒနိဝေနဖြစ်နေဒါမှတ်ထားမယ်နော်။ကာမိဆန္ဒနိဝေနမဖြစ်မှဧကဂရာဖြစ်မယ်။ဧကဂရာဇာနေဖြစ်မှဇနဲ့ဝိတေဝိစာရပိတိဒုက္ခဒါတွေကလာနိုင်တာကိုအဲ့ဒီမှာဥပေက္ခဆိုတော့ဒုက္ခကြတော့သူကလှုပ်ရှားပြီးချမ်းသာတာ။ဥပေက္ခကြတည်ငြိမ်ပြီးချမ်းသာတာ။ဒါပေမဲ့ချမ်းသာခြင်းက ဒီဒုက္ခနဲ့တူတဲ့အတွက်သူ့ရဲ့ဆန့်ကျင်မဲ့လေဟောရိစာကုကုဇာနိဝနာလို့မှတ်ပါလို့ဒီလိုပြောသွားတယ်အဲကြောင့်မို့ဒီဇိုင်းငါလေးလေးသိထားဖို့လိုသလိုဆန့်ကျင်မဲ့နိဝနာတရားလေးသိထားဖို့လိုတယ်ဒါမျိုးမှတ်ထားမယ်နော်ပြီးတော့မှဘုန်းကြီးတို့ဇံရှုမှတ်တဲ့ပုံစံသွားမယ်နော်ဇံဝင်စားတဲ့ပုံစံတွေသူကဘာလို့လဲဆိုတော့ခုနနမိတ်အားကောင်းလာပြီးတပတ် စဉ္ညာလျှောက်လဲဒီနမိတ်ထိုင်လဲဒီနမိတ်ပဲအသေးစိတ်မူရပဲရှုရှုပေါ့ဒါတော့ကိုယ်တနေ့တပါးတည်းတော့မှကောင်းတဲ့အရာတွေအဲ့လိုဖြစ်လာတမာတိတိတ်အားကောင်းသွားအားကောင်းသွားရင်သူကဘာလို့ ਆ လဲဆိုတော့ဒီပရိပါကနမိတ်အာယုံနဲ့မနောရာရဘဝင်ပေါ့လေအဲ့ဒါကိုပူတွဲပြီးတော့ဉာဏ်နဲ့မြင်အောင်ရှုရတယ်။ဘာဖြစ်လို့လဲဆိုတော့ခွန်ကြီးတို့ဘိဓမာသဘောနည်းနည်းပြောကြအောင် ဒါလည်းတော့အဲ့ဒါလေးနည်းနည်းနားလဲတာဒီမြင်သိကဘုန်းကြီးတို့ဒီစက္ခုမျက်စိပေါ်မှာအမိပြုဖြစ်တယ်မျက်စိကြည်တာလေးပေါ့ကဲမျက်စိကနေဘုန်းကြီးတို့မြင်သိစိတ်မဖြစ်တော့ဘူးနော်ဘာမှမမြင်တော့အခုဘုန်းကြီးတို့ဒီတွေဒီ online ကနေမြင်နေရတာဒါမျက်စိကြည်ရောလေးကောင်းတယ်ခါလေးလေးဟိုမြန်မာ မျက်စိကြည်ရောမရှိမြန်မာမတိုင်ဘာမှမမြင်ဘုန်းကြီးတို့မမြင်တော့မြန်မာမတိုင်မြန်မာတန်နေလို့အခုတရားကြီးတို့ဓမ္မကြီးတွေရုပ်တယ်မြင်ရတာအဲဒီလိုလည်းရှိသေးတယ်နော်နာ နာအကြည့်ရုပ်တချို့ဆိုနာမကောင်းရှောင်လက်ချက်တွေတားနော်အဲ့လိုနာအကြည့်ရုပ်ပျက်စီးသွားရင်ကြာတိစိတ်ကမဖြစ်တော့ပြောချင်တာမြင်သိစိတ်ကမျက်စိပေါ်မှာအမိပြုဖြစ်တယ်ကြာတိစိတ်ကနားပေါ်မှာမိပြုဖြစ်တယ်ဒါကိုပြောချင်တယ်အနန္တိစိတ်ကနှာခေါင်းပေါ်မှာမိပြုဖြစ်တယ်နာရီရွှေရွှဲနေမယ်နှာခေါင်းတွေပိတ်နေမယ်အဲဒီချင်းကြဘာနာမမြောက်အခုယောဂဆိုပြီးဖြစ်နေတယ်ဘာနာမမြောက်အမျိုးတွေပေါ့အနန္တိစိတ်ကလေဒီနှာခေါင်းပေါ်မှာမိပြုဖြစ်တယ်ဒါမျိုးလေးမှတ်ထားဖို့ စာတိစိတ်ရှားပေါ်မှာမိပြီးပြီဖြစ်တယ်ရှားနေမယ်၊ကွဲနေမယ်အဲဒီစာတိစိတ်မဖြစ်တော့ကိုထီတိစိတ်တစ်ကုံလုံးပေါ့ဗျာ အသားရည်တွေကယောဂဆိုပြီးဖြစ်လို့ပျက်စီးနေမယ်ဆိုပြီးဘယ်နာထီတိမသိနိုင်ကိုထီတိစိတ်ကကြဘယ်မှာဖြစ်လဲဆိုဒီကာယဝิญဉ်နော်ကာယပတာရယအจิตပေါ်မှာမိပြီးဖြစ်တယ်ဉာဏ်နဲ့စိတ်တွေကြတော့ဉာဏ်မနောဝิญဉ်စိတ်ခေါ် အဲ့ဒီစိတ်တွေကြဒီဓာရ၅ပါးလွင်ဉာဏ်နဲ့ဒီဟရိယဝတ္ထုပေါ်မှာမိပြီးဟရိယဝတ္ထုဆိုနှလုံးသားနှလုံးသားပေါ်မိတယ်လက်တစ်ဖက်လောက်ရှိတဲ့သွေးပေါ်မှာမိတယ်ဟရိယဝတ္ထုပေါ်ဉာဏ်နဲ့စိတ်ကအဲ့ဒီပေါ်မှာမိဖြစ်တယ်ခုနကပြောချင်တာကဝိတ္တဝိสารဗိတိဒုက္ခဧကရဒါဧကကရစိတ်တသိလေးမြင်သိစိတ်လည်းမဟုတ်ကြားသိစိတ်လည်းမဟုတ်အနံ့သိစိတ်လည်းမဟုတ်စားသိစိတ်ကိုထိသိလည်းမဟုတ်မနောဘဝင်စိတ်တွေဖြစ်နေတော့ဒီနှလုံးသားကိုကြည့်ရမယ်အဲ့ဒါပြောတာ အဲ့တော့ခုနပြိဗာနမိတ်အလင်းနမိတ်အာယုံကတော်တော်ကောင်းလာပြီထိုင်မှလည်းမြဲနေတယ်ဈဉာရှောင်းမှအသေးစိတ်မူရမှလည်းမြဲနေပြီဆိုရင်အဲ့ဒီပြိဗာကနမိတ်အာယုံနဲ့ဒီနှလုံးသားဖက်ကလေးလမ်းကြည့်အကြိုင်းမကြည့်အောင်နော်ဖက်ကလေးကြည့်လိုက်နှလုံးသားမြင်ရတယ်မနောပဝင်အကြည်ဓာတ်ကိုမြင်အောင်ကြည့်တာနော်မနောဓာရစိတ်ဆိုတာကဘဝင်ကုပ္ပိစေတာ16ခုကိုခေါ်တယ်ဘဝင်စိတ်တွေကိုခေါ်တယ်အဲ့ဒီဟာကိုမနောဘဝင်အကြည်ဓာတ်လို့သုံးတယ်နော် ဒေါတော်တော်မှာဖြစ်တဲ့စိတ်ဘုံကိုဝိစေတာစိတ်ဘဝင်စိတ်တွေခေါ်တယ်အဲ့ဒါလှန့်ကြည့်လိုက်ရင်လှန့်မြင်တယ်ပေါ့ဗျာအဲ့ဒီလိုလှန့်ကြည့်ရတယ်လှန့်ကြည့်လိုက်ဟောမနောဘဝင်ကြည်တာနှလုံးသားမှာမနောဘဝင်ကြည်တာတွေ့ပြီးအဲ့ဒီရှိနေတဲ့စိတ်ပေါ့ဘဝင်စိတ်လေးတွေ့ပြီးဘဝင်ကြည်တာလေးတွေ့ပြီးဆိုဒီပရိပါဏမေကိုပြန်လာခဲ့အဲ့လိုပြန်အကြိုင်းမကြည့်အောင်တော့ခဏပဲမြင်တယ်ဆိုရင်ပြီးပြီအဲကြောင့်မို့ဒီ ဆိုင်ကားတွေဆင်ញင်တဲ့ပိုင်းမှာဒီကမ္မဋ္ဌာန်းဆရာတွေကဒါတွေသိချသင်ပေးရအနမေဩဃနမေပြိပါကနမေဩဃနမေတမာရီအာမကောင်းသေးရင်အလင်းရောင်နဲ့အာမကောင်းသေးသွားကြည့်လို့မြင်ကိုမမြင်တွေ့ကိုမတွေ့ဘူးဒါမှတ်တာပြိကနမေလင်းရောင်နဲ့သိအကောင်လာပြီပြိပါနမေတွေတမာရီတွေဆွဲလာပြီမြဲလာပြီဆိုဒီအဲ့ဒီမှာကနှလုံး မြင်ပြီးနှလုံးမနောဘုံကြီးတော့မြင်ပြီးဆိုဒီပြန်လာတကအဲ့ဒီမှာပဲကြာကြာကတ်နေကတ်နေပြီးတလုံးချင်းဆင်ညာဝိတက်သဘောလေးဝိတက်သဘောဆိုဒီပြိပါကနမိတ်အာယုံမှာတင်ပေးတဲ့ချိန်ပေးတဲ့ရွယ်ပေးတဲ့ဆင်ញင်သုံးသက်ပေးတဲ့တင်ပေးရွယ်ချင်းတင်ပေးရွယ်ပေးတဲ့ချိန်ပေးတဲ့ဝိတက်သဘောလေးဆင်ញင်နာမဟုတ်ဘူးနော်ဝိတက်ရဲ့သဘောလေးပဲနှလုံးသားမှာတွေ့လိုက်တာ မြင်လိုက်တာဒါကိုပြောတယ်တလုံးချင်းကြည့်ရမြင်ပြီဆိုရင်ကြားကြီးမကြည့်ရဘူး ခဏပဲအဲ့မှာစိတ်ထဲမှာဒါကိုမြင်သိလိုက်တယ်သိပြီးဉာဏ်နဲ့မြင်တာပါပဲညာညာလေးအောင်နဲ့မြင်ပြီးတော့ဒီကိုပြန်လာခဲ့ဒီဒီခါသမာဓိပြန်ရအောင်လုပ်ဒီဘဝင်လေးနမိတ်ပရိဘာကနမိတ်အကြည့်တက်လေးအလင်းနမိတ်လေးပေါ်မှာကတ်နေအောင်ဆွဲနေအောင်မြန်နေအောင်ပြန်ရှုတော်တော်လေးကြာတော့ဒီခါပြန်ဆင်ញင်လိုက်ဝိစာရသဘောတလုံးချင်းလေးဆင်ញင်ရတယ်မကြွညင်ကြဘူးပရိဘာနမိတ်အာယုံပေါ်မှာ အဖမထတာဆင်ញင်တုတ်တနေတဲ့ဝိစာရသဘောလေးတွေ့မယ်သဘောတွေ့မယ်ဝိစာရအောင်မြည်မြည်ဆိုရင်ပြိဝနမိအလင်းနမိအာယုံမှာပြန်လာကြာကြာကပ်ပြီးတော့ပြန်တလုံးပြန်ဆင်ញင် ပြီးတော့ဗာလေပြိဝနမိကိုနှစ်သက်သဘောကြတဲ့သဘောလေးပြန်ဆင်ញင်တွေ့ပြန်တယ်တွေ့ပြီဆိုပြန်လာခဲ့ကြည်ကမြပဲမြင်ကမြပေါ့ပြီးတော့ကြာကြာတော့ဒုက္ခပြိဝနမိအာယုံအရာတော့ချမ်းသာစွာခံစားနေတဲ့သဘောလေးတွေ့ပါတယ် အဲ့ရနေတကပြန်လာခဲ့ပရိပါဏမိအာယုဟာတော်တော်လေးတမာရီအောင်ပြန်ဆင်ရင်ပရိပါဏမိအာယုတကယ်လို့မှစုစိုက်ပြီးကပ်ပြီးတီးငိမ့်နေတဲ့သဘောလေးတွေ့မယ်ဧကကရအဲ့လိုတလုံးချင်းတလုံးချင်းအောင်မြင်တဲ့ခါမှာဒီအကုန်လုံးပေါင်းကြည့်ဘုန်းကြီးဒီစနစ်နဲ့ရိုးစုကမ္မထာညာအဲ့လိုပွားရင်ပုံမြင်တယ်ဟုတ်လားခေါင်းရိုးနာရိုးလည်းအဲ့ဒီပေါ်တပိုင်းချင်းတပိုင်းချင်းကြည့်ပါပေါ်အောက်တပိုင်းချင်းကြည့်ရပြီးမှတစုလုံးကြည့်ပြီးဒီရိုး စုခံမြင်လိုက်တယ်ဟောဒီစနစ်ကိုတုံးလိုက်တာနော်ဒီမှာကြည့်လိုက်ဒီဇိုင်ကလေးတွေဆင်ញင်တဲ့ကတလုံးတလုံးစီကြည့်ရင်ပုံမြင်လိုက်တယ်မမြင်သေးရင်တော့တမာရီအမကောင်းသူတွေမှာအဲဒါကြောင့်ပြန်ပြီးတော့ကိုယ်တမာရီဘကိုပို့ပြီးတော့ဒင်းနဘေကိုခိုင်အောင်မြင်အောင်ကြိုးစားနော်ဆရာသမားပြောတာတော့ဒီမကျင်တော့ဘူးနော်ဒီပိုင်းမှာကြတော့ကိုယ့်အကိုမြင်နေအောင်ကြိုးစားတယ်ဆရာသမားတွေကတော့ဘယ်လိုဆင်ញင်ဘယ်လိုမြင်တတ်တယ်ဒီလောက်ပဲလမ်းကြောင်းပေးနိုင်တယ်မြင်မမြင်ဆိုတာကိုယ့်အကိုပဲသိတယ် နော်ဖရာတို့ဆိုတာဖရာရှင်ကိုလိုမြတ်ကြီးတို့ဆိုရင်တော့ဒါသိနိုင်တာပေါ့နော်တကယ်ယာယီမယာယီမြည်မမြည်ဒါမျိုးတွေသိနေဘုန်းကြီးတို့ကညာတော့မသိနိုင်ကိုယ်လည်းနီးပဲပေးနိုင်အဲတလုံးချင်းတလုံးချင်းဆင်ခြင်လို့အောင်မြင်သွားပြီဆိုတော့အခါကျတော့ဒီပြိပါနမိတ်အလင်းနမိတ်လေးကိုခံမြင်အောင်ကြာကြာလေးတီးနေအောင်ဆက်ရှုရွှင်ရွှင်ရွှင်ရွှင်နဲ့ခံမြင်လာပြီဆိုဖက်ကလေးနှလုံးသားလှမ်းကြည့်လိုက်ခုနက ဆိုင်က၅ပါးဝိတက်သဘောဝိစာရသဘောပိတိသဘောဒုက္ခသဘောဧကရာသဘောဟုတ်တစ်ပြိုင်တည်းအထက်မြင်နေဗျမြင်ရင်ချက်ချင်းပြန်လာမြင်ပြီးဒီပရိပါဏမိတ်အာယုမှာစူးစိုက်ပြီးကတ်နေဒါဟာဇံလို့ခေါ်တယ်နော်တော့ပရိဇံဆိုတော့ဗာလဲဆိုတော့ဒီပရိပါဏမိတ်အာယုမှာစူးစိုက်နေတဲ့သဘောစူးစိုက်ကြနေဘာလို့ပရိပါဏမိတ်စူးစိုက်ကြနေလဲဆိုခုနကနိဝရဏတရားတွေမဝင်လို့စူးစိုက်ကြတယ် နိဝရဏတရားတွေဝင်းနေတဲ့ဝိတဝိသရဒုက္ခဧကရမမြင်နိုင်ဘူးမနိဝရဏတရားတွေကင်းနေလို့အခိုက်အတန့်ကင်းနေလို့ဒါမြင်တာဒါကိုမှတ်ထားမယ်နော်အဲဒါကြောင့်ဒါအရေးကြီးတယ်ဇံပိုင်းမှာလည်းအရေးကြီးတယ်ဝိပဿနာပိုင်းမှာလည်းအရေးကြီးလို့ဘုရားထပ်ပြောတာဇံပိုင်းကတော့အင်မတန်ကိုအရေးကြီးတယ်ဒါတွေနိဝရဏတရားတွေကင်းနေမှဇံတရားဖြစ်တယ်ဒါကြောင့်မို့နိဝရဏနဲ့ကင်းတယ်မြတ်ကင်းတယ်ဟော သူတို့ပြင်ကာမိဆန္ဒတွေနဲ့ပတ်သက်ပြီးသတိထားပြီးလုပ်ဖို့လိုတယ်အဲအဲ့လိုလိုပထမဇန်ရပြီဆိုတဲ့အခါကျတော့မကစားရဘူးမလုပ်ရဘူးရမယ်ဆိုနော်ဝတိဘောဆိုတာဘာလဲဆိုဒီစွန့်ရည်တတ္တိတွေရှိတဲ့ပုံကိုဖြစ်ကြောင်းအစွမ်းတတ္တိပေါ့နော်ဒီစွန့်ရည်တွေပို့ပို့မြင့်တက်အောင်လုပ်တဲ့အစွမ်းတတ္တိကိုဝတိဘောခေါ်တော့ အဲ့ဒီဝတိဘောက၅မျိုးရှိတယ်နံပါတ်၁ကအာဝိစနဝတိဘောခုနဇံဝင်စားပြီးဇံကလေးတွေကို အလိုရှိတိုင်းလိုရှိတိုင်းဆင်ញင်နိုင်စွာရှိတာဆိုလိုတာကတော့ဟိုဘဝင်နည်းငယ်ခြားပိုင်ပိုင်ခြားခြားပိုင်ပိုင်နိုင်တဲ့ဇံကလေးလိုဆင်ကျင်တာပေါ့ဗျာဝိတ္တတစ်ခုနဲ့တစ်ခုဘဝင်လေးခြားခြားဥမာဒီခုနလိုပေါ့တစ်ခုချင်းတစ်ခုချင်းပေါ့ခဏဒီပြိဗာနမိတ်ပေါ်ပြန်သွားလိုက်ဒါဘဝင်ခြားဟိုက ဒီကဒီဆိုင်ကလေးတွေပြန်ဆင်ញင်လိုက်ပိုက်လိုက်နိုင်နိုင်မြင်အောင်ဆင်ញင်တယ်တစ်ခုချင်းဖြစ်ဖြစ်အပေါင်းလိုက်ဖြစ်ဖြစ်မြင်ပိုက်နိုင်နိုင်နိုင်ဆင်ញင်တာမျိုးကိုဒါဩဇနဝတိဘောလို့ခေါ်တယ်။နောက်သမာပိစနဝတိဘောအဲ့ဒါဘာလဲဆိုဆံကိုအလိုရှိတိုင်းဝင်စားခြင်းဆိုဘုန်းကြီးတို့ဒီတဲ့ချင်းရေးထားတယ်။နော်ဇံဝင်စားခြင်းမြန်မြန်ဝင်စားလိုက်နိုင်တယ်ပေါ့။နော်ဝင်စားခြင်းနဲ့အကြာကြီးအထုတ်ဆရာမလိုဘူး။မြန်မြန်ထက်ထက်ဝင်စားလို့ရတယ် နော်ဝင်စားတယ်ဆိုခုနကဇိုင်ကလေးဆင်ញင်ပြိပါနိမိတ်အာယုံပေါ်မှာကတ်ထားတဲ့သဘောမျိုးပေါ့ဒီထိုင်တာနိမိတ်နဲ့ဒီပြိပါနိမိတ်ပေါ်လာပြိပါနိမိတ်ကိုခိုင်မြဲအောင်ဆွဲမြောင်လုပ်တယ်ပြီးတော့ဇံအင်္ဂါပြီးဖတ်ခလလှန့်ကြည့်လိုက်တယ်အဲ့ရနေဇိုင်ကငါလို့တပြိုင်တည်းမြင်တယ်ပြီးတော့ကဒီပြိပါနိမိတ်ပေါ်မှာပြန်ပြီးတော့နေတယ်အဲဒီလိုမြန်မြန်ဝင်စားနိုင်တယ်အဲ့ဒါကိုတမာပိစနာဝေသိဘောကအလေးကျင့်လုပ်ရတာပေါ့ တမားတွေအကောင်းလိုက်ဒါတွေကတော့များများဝင်စားခုနဆိုင်ကလေးများများဆင်ញင်လို့ရဆင်ញင်ပြီးဒီနိမိတ်ပေါ်မှာပြန်ကတ်လို့ရတယ်နောက်အဋိဌာဏဝတိပေါ်ဇံကိုလို့ရှိတော့တဏှာကြီးနှစ်နာရီစပြီးချိန်ကာလသတ်မှတ်ဒိဋ္ဌိုင်ဝင်စားနိုင်ခြင်းဒါတော့စာတိုင်းရေးတာတော့ဗမာလိုပြောရင်တဏှာကြီးကြပါစေဒီလိုဒိဋ္ဌိုင်တိုင်းအာရီပဲတဏှာကြီးလုံးလုံးတိုက်တီဇံစိတ်စိတ်တိတ်ဖြစ်နေတဲ့သဘောပေါ့နှစ်နာရီဆိုနှစ်နာရီနော် ။သူကသူတဏှာတိတာလိုလိုရက်သွားတယ်။ဆံစိတ်ကထကျင်တဲ့စိတ်ပေါက်တယ်အဲ့ဒါမျိုး။နှစ်နာရီဆိုနှစ်နာရီ၊နာရီကြည့်လိုက်ကွက်တိပဲ။သုံးနာရီဆိုသုံးသုံးနာရီပေါ့။အဲ့လိုဒိဋ္ဌံပြုပြီးထိုင်ရမယ်။ထိုင်တဲ့အခါကျရင်ချိန်ပြတဲ့ဆံစိတ်ကသူကလိုသူကသူရက်သွားတော့ဒါကိုဒိဋ္ဌာနဝတိဘောခေါ်တယ်ဒီကတော့စံစိတ်ကိုထိမ့်သိမ့်ထားနိုင်တဲ့စွမ်းရည်တတ္တိပေါ့ဒိဋ္ဌာနာဝတိဘောပဲ ဟောဒီဆန်စီလေးပဲချိန်လေးဖြစ်ပါစေဘယ်နှနာရီတိဖြစ်ပါစေနော်5မိနစ်ဖြစ်ပါစေမိနစ်20ဖြစ်ပါစေဒါမျိုးပေါ့ဒီခါလေးတိုးမယ်ဒီခါလေးရော့ပြီးကြည့်မယ်တနာရီတနာရီ45မိနစ်ဒီခါနာရီဝက်ဒီလိုနောက်ပြန်ဆုပ်ရှေ့တိုးကြည့်လိုက်ဒိဋ္ဌာမျိုးမျိုးဒိဋ္ဌာပြီးတော့လောက်ကြည့်ရအောင်အဲလိုကျွမ်းညင်သွားပြီးပိုင်နိုင်သွားပြီးဆိုဒါဒိဋ္ဌာနာဝတိပေါ့ဟုတ်ဌာနာဝတိပေါ့တတ်မှတ်ထားတဲ့ချိန်ကာလအတွင်းမြန်မြန်ထားနိုင်နော် ဘယ်နှမိနစ်အတွင်းထပါစေဆန္ဒပြုတာအလေးကျင့်နေသေးတော့ကိုထရင်တဲ့ချိန်ထလို့မရဘူးဗျအလေးကျင့်များမှဒီဟာတော့သတ်မှတ်ထားတဲ့ချိန်တဏှာတွေငါထမယ်ဒီဆိုင်ကဒီဝင်စားမှုတွေရမယ်ပေါ့နှစ်နာရီတော့ရမယ်သုံးနာရီတော့ရမယ်အဆိုင်လို့သတ်မှတ်ထားတဲ့ချိန်မှာတိတိကျကျဆိုင်ကဝင်စားဆံဝင်စားမှုမှာရနိုင်တာမျိုးပြောတာထားတယ်ပစ္စကနာဝတိဘောဆိုတာဇောစိတ်ဖြင့် နောက်ဆိုင်ကတို့လိုရှိတို့ဆင်ញင်နိုင်စွမ်းရှိတယ်ဒီမှာနှစ်ခုပါနေတယ်အာဝိဇ္ဇနာဝတိဘောလည်းဆိုင်ကတို့လိုရှိတို့ဆင်ញင်နိုင်တယ်ပစ္စောကနာဝတိဘောလည်းဆိုင်ကတို့လိုရှိတယ်အလိုရှိလို့ဆင်ញင်နိုင်တယ်ဆိုအဲ့လိုမျိုးဖြစ်နေအဲ့ဒီမှာလေပစ္စောကနာဝိတိအောက်မှာတွေ့တယ်နော်ကိုရှင်နည်းနည်းလေးချက်ပြတော့ပစ္စောကနာဝိတိဆိုပစ္စောကနာဝိတိဆိုတာဘာလဲဆိုဒီမှာဖွင့်ကဆလနာဖွင့်ကုပ္ပစီတာရောရဝဇံအဲ့ဒီမှာအဲ့ဒါလေးစလုံးအသေးနေလို့ ဒီပိဿကနာဝိထိပရမဇာနေဖြစ်အောင်ဝင်စားရတာပေါ့လေဒါဇာနာဝိထိဇာနာဝိထိနောက်ပိုင်းမှာပိဿကနာဝိထိလာတယ်မေကမညာဖွညာရရင်မေကဝိထိပေါ့အဲ့ဒီနောက်ပိုင်းမှာပိဿကနာဝိထိဒါကတော့ပရမဇံဖြစ်တော့ဇာနာဝိထိဇာနာဝိထိနောက်မှာပိဿကနာဝိထိကဘာလဲပုံငါဆလနာပုံကုပ်ပိစိတပြီးတော့မနောရဝိသံဇာင်္ဂါတွေကိုဆင်ញံတာပြီးတော့ဇောဇောက9ကြိမ်ပေါ့ နော်ဇောခုနှစ်ချိန်နဲ့ဇန်ငါတွေဆင်ញင်တာပြီးတော့ဘဝင်ကြသွားတယ်ဒါကိုပစ္စကနာဝိသီကောတယ်အဲတော့အဝိဇ္ဇနာဝတိဘောနဲ့ပစ္စကနာဝတိဘောဘယ်လိုခွဲလဲဆိုတော့မနောရဝိဇ္ဇာနဲ့စောစောကဇာနာဝိတိမှာဖြစ်နေတဲ့ဇန်ငါလေးတွေကိုဆင်ញင်တာကိုဒါကိုအဝိဇ္ဇနာဝတိဘောလို့ခေါ်တယ်နောက်ဇောအဲဒီပစ္စကနာဇောခေါ်တယ် ဒီပိဿကနာဇောနဲ့ခုနကဝိပယဝိစာဒဇိုင်ကာလေးတွေကိုဆင်ញင်တဲ့သဘောကိုပိဿကနာဝတိဘောဒီဝိထီလေးနားလည်မှဒါကရှင်းတယ်ဝိတိကိုနားမလည်မရှင်းဘူးနော်စိတ်စဉ်ကဇာနာဝိတိပြင်မဲ့ပိဿကနာဝိတိပြင်မဲ့ပိဿကနာဝိတိမှာပါလေဘုံကဆလနာဘုံကိုပိစေယမနရဝဇံဟောပြီးရပြီအဲ့ဒီမှာဘုံဘုံကဆလနာဆိုလဲဘဝင်ပဲဘဝင်လောက်သွားတယ် ဟိုဇာနာဝိထိဖြစ်တယ်ဇာနာဝိထိဖြစ်ပြီးတော့မှဒီပြည့်စုံတော့ဆင်ခြင်တဲ့ဝိထိဖြစ်တာစိတ်စင်တန်းခေါ်တော့အဲ့ရနေဝင်လေးလှုပ်ပြီးတော့ဘုံကုတ်ပိစေတာဆိုဝင်နေပြတ်သွားပြီးတော့မှမနောရဝဇံဒီဇိုင်းကဆင်ခြင်တဲ့မနောရဝဇံပြီးတော့ကကြဇံဇောတွေပြစ္ဆကနာဇံဇောတွေအဲ့ဒီမှာခုနှစ်ကြိမ်ဖြစ်တော့ခုနှစ်ကြိမ်ပြဝင်ဖြစ်ပြီးချုပ်သွားတယ်ဒီဇံ မနောရဝိဇ္ဇာနဲ့လည်းခုနကဝိတ္တဝိသတာပိတိဒုက္ခဧကတာဆိုတဲ့ဇိုင်ငါလေးတွေကိုဆင်ញင်နိုင်တယ်အဲ့လိုဆင်ញင်တာမျိုးကိုအာဝေဇနာဝတိပေါ့ဒီဇောခုနှစ်ကြိမ်ပိဿကနာဇောခုနှစ်ကြိမ်နဲ့ဇိုင်ငါလေးတွေကိုဆင်ញင်တာကိုပိဿကနာဝတိပေါ့လို့ဒီလိုခွဲခြားမှတ်နော်သူကဘာပြောလဲဆိုတော့အာဝဇနာဝတိပေါ့ပိဿကနာဝတိပေါ့သူကစိတ်တရားတဏှာနဲ့ဖြစ်လို့သိတော့မထူလောက် ဒါပေမဲ့အာဝဇနဝတိဘောပိုင်ရင်ပြစ္ဆကနာဝတိဘောပိုင်တယ်ဒီလိုမှတ်တာဘာလို့လဲမရောဝဇန်ကအရင်ဆင်ញင်တော့မရောဝဇန်နဲ့ဆင်ញင်နိုင်တယ်ပြေးပြေးနောက်ကပြစ္ဆကနာဆိုတာဆင်ញင်နိုင်တာပဲဒါကြောင့်ဆရာသမားတွေကအာဝဇနဝတိဘောပေါ်ရင်ပြစ္ဆကနာဝတိဘောပိုင်တယ်ဒါပြောတာဒီတော့ဒီမှာမှတ်ထားဝေရကအဲ့ဒီမှာလည်းအောက်မှာမှတ်ချက်လေးရေးထားပါတယ်ဟုတ်ကဲ့အောင်နာလေးမှာမှတ်ချက်တစ်ခုရှိသေးတယ် အောက်ကမှတ်ချက်လေးကဘာလဲဆိုဝန်စားမှုများပါစေဆင်ခြင်မှုနည်းပါစေဇံရသွားတဲ့ခါကျရင်ခဏခဏဟိုဆင်ញင်အောင်ဇံငါလေးတွေဆင်ញင်ရင်နမိတ်ကမခံမြင်ပျောက်သွားတတ်တယ်ဒီဇံနမိတ်ပေါ်မှာပဲကြာကြာကတ်ထားနေအောင်ကြိုးစားတယ်အဲ့ဒါဝန်ဆောင်မှုများတယ်လို့ခေါ်တယ်ခဏခဏဝန်ဆောင်ငါတွေသွားသွားကြည့်လိုက်ကြည့်ကြည့်နေတော့ပျောက်ကြသွားတယ်နော် တမာရီအကောင်လို့ပိုင်နိုင်သွားပြီဆိုရင်တော့အဲ့လိုဆင်ញနာပြတ်နာမရှိဘူးမပြတ်တမာရီအမကောင်မသိမနဲ့ခဏခဏခဏခဏသွားသွားကြည့်နေတော့ဒီနမိတ်တွေလည်းပြုတ်ကျသွားပြီဘာမှမဖြစ်တော့ပဲဖြစ်သွားနိုင်တယ်ဒါကြောင့်မို့ဝန်စားမှုများစေဆင်ញမှုနည်းစေဒီကိစ္စနဲ့ပတ်သက်ဘုန်းကြီးဟိုဘုန်းကြီးတွေတပါမေးဘူးတယ်သူအားလာလေးတွေတော့တော့ရှေ့မတက်နိုင်မတက်နိုင်တော့ပြန်မေးလိုက်တော့အင်းမင်းကခဏခဏဆင်ញနေတာကိုလို့ ရှေးရှေးဆရာတော်ကြီးတွေပြောတဲ့ဟာတွေမှတ်ထားမှာပေါ့အဲ့ဒါတွေဝန်ဆောင်မှုများပြီးဆင်ခြင်မှုနည်းသေးဆိုဆင်ခြင်မှုနည်းရတယ်လို့ဝန်ဆောင်မှုတာများများလုပ်ပေးလို့ဓမ္မဒီအဲ့ပေါ်မှာ ခိုင်အောင်မြဲအောင်လုပ်ပေးရတယ်အဲ့ဒါမှရှေ့ဆက်သွားလို့ရတယ်လို့ဘုန်းကြီးပြောပြပါအဲ့တော့ပြောချင်တာကခုနကပရိပါကနမိတ်ခိုက်တာမှာဒီဒီပရိပါနမိတ်အလင်း အလင်းနမိတ်အာယုန်နဲ့နှလုံးသားမနောဘာမနောဘုံရင်ကြည်တတ်မှာဆင်ញင်ကြည့်ဝိတ္တဝိဇာတာပိတိတုကာဒီဇိုင်းက၅ခု၅ပါးတွေ့သွားပြီးတော့ပြိပါနမိတ်အာယုန်မှာပြန်ကတ်နေဒါပရမဇန်ရတယ်လို့ခေါ်ပါတယ်ဒီပရမဇန်ရနေတဲ့အခါမှာခုနဝတိဘော၅ရံနိုင်နေအောင်ကျင့်ကြံအထောက်အပါတယ်အဲ့ဒီဝတိဘော၅ရံနိုင်နေအောင်ကျင့်ကြံအထောက်ပြီးမှဘုန်းကြီးတို့ကဒုတိယဇန်ကုရပါတယ် အဲ့လိုမနေမနိုင်နေသေးပဲနဲ့ဒုတိယဆံကူလိုက်ရင်တော့အဲခုနတမာရီကလည်းမခိုင်မြဲသေးတဲ့အတွက်ရှေ့ဆက်သွားလို့မရဘူးဗျာတက်လို့မရဘူးပေါ့တနည်းအားဖြင့်ပြောရင်မတက်ရှေ့ဆက်တက်မရရင်ကြောင်းနေတော့အများကြီးပေါ့နော်ဘာတွေလဲဖြစ်တတ်သေးလဲဆိုခုနညာဆိုမှတ်တဲ့အာရီအာတန်နေတော့မှတ်မှတ်ရှုမှတ်နေကြတော့များတယ်အဲ့လိုရှုမှတ်မှုရှိနေနေပဲရှေ့ဆက်သွားလို့မရဘူးအဲ့တော့ဒုတိယဆံကို တက်လို့တဲ့ပုဂ္ဂိုလ်ဟာပရမဇံကိုနှစ်သက်နေတဲ့နိကန်ဒီတဏဒါလည်းရေးကြည့်တယ်နော်များသောအားဖြင့်တော့ဒီဇံကလည်းချမ်းသာတာဟုတ်ဇံသမารိကချမ်းသာတော့ဒါလေးကိုနှစ်သက်ကြားတယ်အဲ့ဒီနှစ်သက်သဘောကြအနေနဲ့ဒုတိယဇံတက်ဖို့ခက်တယ်အဲ့ဒီဒုတိယဇံကို တက်ချင်ရင်ဒီပထမဇံကိုနှစ်သက်နေတဲ့သဘောတဲ့သဘောလေးနိကန်ဒီလို့ခေါ်တယ်ဒါလေးလိုက်တယ်မှာပါတော့ဒီတိုင်းပဲနားထောင်မယ်နော်နိကန်ဒီလို့ခေါ်ဒီနိကန် လေးကိုကြွားအောင်ရှုရမယ်အဲ့ချိန်မှာနော်အဲ့ဒီခုနကအလင်းနမိတ်လေးကိုနိဂဏိကောင်ရအလင်းနမိတ်လေးပေါ်မှာမရှုမရအောင်အတိလေးကပ်ပြီးစိုက်ပြီးကြည့်ညာအတိလေးကပ်ထားအဲ့လိုတော့အဲ့တော့ဘယ်လိုလုပ်ရမလဲဆိုခုနကပရမဇန်ဆင်ញင်လိုက်တယ်ပရမဇန်ရဖို့ဆိုင်ကလေးဆင်ញင်ပြီးတော့ဒီလင်းနမိတ်လေးပေါ်မှာကပ်ထားတယ်ကပ်ပြီးတော့နေပေါ့နေပြီးနောက်ပိုင်းအဲ့ဒီဆံကနေရှက်လိုက်ပေါ့ရက်တယ်ဆိုထတယ်လို့ခေါ်တယ် လက်ဆောင်ထပြီးတော့ဆင်ញင်ရမှာအချိန်မှာနော်ဒီပရမဇာနိဝနနိကတ်တဲ့ယံသူတွေရှိတယ်နိဝနဆိုတဲ့ယံသူတွေရှိတယ်နိဝနတရားတွေဝင်လာဒီပရမဇာအချိန်ပြည့်ပြုတ်ချသွားနိုင်တယ်အဲ့လိုလဲဆင်ញင်ရနောက်ဒုတိယဇံတက်ခြင်းဒုတိယဇံဆိုတာဘာလဲဆိုပိတိဒုက္ခဧကဂရာပေါ့ဗျဒါတော့ဘုန်းကြီးတို့တိခါပုဂ္ဂိုလ်ရဲ့ဉာဏ်စွမ်းနဲ့ဟောအဲ့ဒီ၃မျိုးရှိနေတာဒုတိယဇံခေါ်တယ် အဲ့တော့ဝိတက်နဲ့ဝိစာရပြုတ်ရမယ်အဲ့တော့ဒီဝိတက်ဝိစာရအပြစ်မြင်အောင်ကြည့်ရတယ်။ဟောဒီနဲ့ဝိတက်နဲ့ဝိစာရဟာယုံရင်ကြံထားနေဆိုခုနကစัจမတရားလေးနဲ့ပြန်စဉ်းစားမယ်နော်။ခုနဝိတက်ရဲ့ဝိတက်ရဲ့စัจမတရားခုနဘုန်းကြီးတို့ပြောခဲ့ပြီ။ဝိတက်ရဲ့စัจမကပါလေ။ထိနာမိတာ။ဟောဒီဝိတက်ဇာနေကထိနာမိတာရန်သူနဲ့နှိကပ်တယ်။ ကိုကအိတ်ချင်ငံပြီးတဲ့စိတ်ဖြစ်လာရင်ဒီဝိတ္တဆန်ကပြုတ်ကျသွားနိုင်တာပဲအဲ့ဒီလိုဆင်ញင်တာပဲနောက်ဝိဇာရာဒီဝိဇာရာလေအာယုန်တကူမှာဘာမှထထဆင်ញင်သုံးတတ်တယ်ဆိုတော့ကယုံမတန်တရားမရှိမှသုံးတတ်လို့ရတယ်ဟောတရားပေါ်မှာဟောဇန်တရားတွေကဟုတ်မှာဟုတ်ရလားဒါတော့တန်တရားဖြစ်နေတော့ခုနဝိဇာရာပြုတ်ကျသွားမှာ အကြောင်းအော်ဒီဝိဆန်ဝိတက်ဆိုတာလေခုနထိနမိတာရန်သူနဲ့နှီးတော့ယုံရင်းနဲ့အချိန်မင်းပြုတ်သွားနိုင်တယ်ပြတ်သွားနိုင်တယ်ဝိဇာရာဆိုတာလေခုနဝိသိကိစ္စဆိုတဲ့ရန်သူတွေနဲ့နှီးကပ်နေတယ်ဒီဝိသိကိစ္စရန်သူတွေဝင်ရောက်လာရင်ဝိဆာရာပြုတ်ချအားနေတဲ့ဇိုင်လာပဲဒီဝိတက်ဝိဆာရာအပြစ်မြောင်ရှိပါနော်ပရမဇန်သမารိယဗြဟ္မာပါလေဒီဝနရန်သူရှိတဲ့သဘောဆင်ញင်မယ်နောက်ခုဝိတက်ဝိဆာရာဖြုတ်ချင်တော့ ဝိတဝိสารာရဲ့အပြစ်ကိုမြင်အောင်ရှုရမယ်နော်အပြစ်မြင်အောင်ရှုတာနှစ်ခုပေါ့နောက်ဒုတိယဆောင်ဟောပရမဇာနဲ့ဒုတိယဆောင်နဲ့ပို့ပြီးငြိမ်သက်တဲ့သဘောရှိတယ်ဒီလိုဆင်ញံနှလုံးသွင်းမယ်ပြီးတော့ပထမဇာမှာ နှစ်သက်နေတဲ့သဘောလေးကိုခွာမယ်ဒီပထမဇာနှစ်သက်တဲ့သဘောလေးကိုပယ်ရမှာပေါ့ဟောငါဒီပထမဇာတော့မရချင်ဘူးနိဗ္ဗာန်ရံသူတွေရှိနေတယ်ဒီဝိတ္တဝိသတာလည်း ရုံရင်ကြံထန်တော့အချိန်မီကျိုးပြတ်နိုင်တယ်ဌိနမိတာဝင်လာဝိတက်ကပြုတ်ကျသွားနိုင်တယ်ဝိစာဝိသိကိစ္စဝင်လာဝိစာလာပြုတ်ကျကျိုးပြတ်သွားနိုင်တယ်အဲငါဒီပထမဆုံးမလို့ခြင်းမှုမလို့ခြင်းနဲ့စိတ်ထားတော့နိကနိခွာတာပေါ့ဗျအဲ့လိုဆင်ញင်ပြီးတော့ဘာလို့ရမလဲဆိုတော့ခုနအာနာပါနကြောင့်ဖြစ်တဲ့ပရိဝါနမိတ်အာယုန်လေးပဲပြန်ပြီးစုဆက်ဆက်ကပ်ပြီးစိုက်ထားမယ်ရှုထားမယ်သိနေရမှာပေါ့ဒီချိန်မှာခုနပြောလို့ နမိတ်ကိုမမှတ်ရဘူးနော်မှတ်နေဝိတ္တဥစ္စာတော့မပြုတ်ဘူး။ဘာဖြစ်လို့အတိလေးကတ်ကြည့်နေစိုက်ပြီးအတိလေးကတ်ထားမှဒါပဲ။အဲ့လိုလေးအတိလေးကတ်ထားပြီးတော့ဒီပုံမှာဆွေးဆွေးမြဲမြဲဖြစ်လာပြီဆိုတဲ့အခါမှာခုနနှလုံးသားပေါ့မနောဘဝင်ကြည်တောက်ကိုပြန်ကြည့်မယ်ဒီလင်းအောင်လေထိုးဆိုင်ကြည့်လိုက်တဲ့ခါကျတော့ဝိတ္တဝိစာရပြုတ်ကျသွားပြီးပီတိဒုက္ခဧကရာဒီဆိုင်ကသုံးပါးသွားတွေ့လိုက်တယ် ဇိုင်းကသုံးပါးသဘောတရားလေးတွေတွေ့ပြီးဆိုမှဒီပရိပါနမိတ်ကိုပြန်ကပ်မယ်အဲ့ဒါဒုတိယဇာန်ရတယ်လို့ခေါ်ပါတယ်နော်အဲ့ဒီသုံးပါးမတွေ့သေးရင်တော့ဒုတိယဇာန်မရဘူးဒါမှတ်ထားမယ်ဒီခါဒီခါကျရင်ဒီဝိတက်နဲ့ဝိစာရာပြန်တွေ့နေငါးလုံးတွဲလုံးကြီးတွေ့နေအဲ့ဒါကိုရှုမှတ်မှုတစ်ခုခုလုံးနေခုနရှုမှတ်တာတို့ဝိရှုမှတ်တဲ့လေးချင်းညာအကောင်းအနေနဲ့ဒီဝိတက်ဝိစာရာမပြုတ်ဘူးပြန်ဒီငါးလုံးတွဲရွယ်တွေ့နေ ဒါကြောင့်ဒီခုနကပြိပါကနမိတ်အလင်းအာယုံနမိတ်လေးကိုအတိလေးပဲကတ်ကြည့်နေမှတ်နေရင်မှတ်တဲ့သဘောကဘုန်းကြီးတို့ဒီနားလည်အောင်ပြောရင်ပေါ့ဗျာဒီအာနာပါနဘောဘုန်းကြီးမကတ်ခင်မှာဝိတက်ဒီပေါ်မှာမကတ်ကအောင်လုပ်နေရတာအဲ့ဒါဝိတက်နဲ့တူတယ်ဒီဟာလေးပေါ်မှာအထူးအကြောင်းကြားဆိုင်မှတ်နေရတာပထမပိုင်းမှာဒါဝိစာရသဘောမျိုးနောက်ပိုင်းကတ်သွားပြီဆိုလို့ရင်လေဒီဝိတက်ရဲ့အလုံးလည်းမလို့တော့အာယုအထူးတင်ပေးစရာမလိုမှတ်သိစရာလည်း အထူးလုပ်ရှာမလို့ तू က तू မှတ်ရသားလေးဖြစ်နေအဲ့ဒီသဘောပဲဒီဒုတိယဇန်ရသွားပြီဆိုလို့ရှိရင်ဝိတ္တရဲ့သဘောမရှိတော့ဝိစာဒသဘောကမရှိတော့မတွေ့ပီတိဒုက္ခဧကဝရပီတိသဘောလေးတွေ့မယ်ဒုက္ခသဘောလေးဒီသုံးမျိုးပဲတွေ့တွေ့ပြီးလို့တွေ့သွားလို့ရှိရင်ပြိပါဏမိတ်အာယုံပြန်ကပ်အဲ့ဒီကိုကပ်ပြီးနေတာကိုဒုတိယဇန်ရတယ်လို့ခေါ်တယ် ဒီပိုင်းမှာခုနဒီမှတ်တာနော်ဝိတက်နဲ့ဝိဇာတာမပြောက်တတ်ဘူးတချို့ကအကြာကြီးလဲနေတိုင်းဘာဖြစ်လို့လဲဆိုတော့ကိုကမှတ်တယ်လေးကျင့်ရရှိတာဟုတ်ဟိုတရားရှုမှတ်တယ်ရှုမှတ်တယ်ဒီစကားလည်းသုံးတာဘာလို့လို့မှတ်လိုက်ရမှဒါမျိုးလေးတွေနော်အဆိုလေးထက်မှတ်လိုက်ရမှအာရတာဝိပဿနာပိုင်းသွားတဲ့ပုံကိုယ်ကြီးဒီဇံပိုင်းပြန်သွားတဲ့ကအဲ့ဒီအခက်ခဲလေးတွေရှိတတ်တယ်ဘာဖြစ်လို့ကိုကတက်တန်လို့ရှုမှတ် ရှုမှတ်ရှုမှတ်ရှုမှတ်ဆိုဒီစကားကကြားဦးနာဝါရှိတော့ဒီတိုင်းပဲရှုမှတ်နေတော့ရှေ့မတက်တော့ဘူးပေါ့ ဒါလေးမှတ်ထားမယ်နော် ပြီးတဲ့အခါမှာဒုတိယဇံဒုတိယဇံပြီးတော့တတိယဇံသွားမယ်နော်တတိယဇံသွားခြင်းတစ်ခါကျတော့ဘာလို့မလဲဒုတိယဇံရဲ့အပြစ်ကိုမြင်အောင်ကြည့်ရဒုတိယဇံရဲ့အပြစ်ကိုမြင်အောင်ကြည့်ဒုတိယဇံကဇုနဲ့နှီးတယ်ဒုတိယဇံကဝိတ္တဝိသရာဇံနဲ့နှီးတယ်ဝိတ္တဝိသရာနေဒုတိယဇံမရအောင်ဒါကြောင့်အော်ဒုတိယဇံနဲ့ဝိတ္တဝိသရာနိဝေနဇံနဲ့နှီးနေတယ်ဒီဇံကြီးငါမလို့ခြင်းဘူး နော်တတ္တိယဇံကြတော့ဒုက္ခနဲ့ဧကဂရနှစ်ပါးတဲ့ဆိုင်ကနှစ်ပါးတဲ့ရှိတယ်ပီတိပါပြောရနော်နှစ်သက်နေတဲ့ပီတိလေးရှိနေသမျှကာလပတ်လုံးဒီတတ္တိယဇံမရနိုင်ပီတိဖြစ်နေရင်ခုနဇာဝရဒေါသနိဝရဏမဝင်ဘူးနိဝရဏဇာဝရဒေါသနိဝရဏဝင်နေလဲပီတိမဖြစ်ဘူးပေါ့နော်ဟောပီတိကလည်းအားနေတာပဲ ဘယ်လိုအားနည်းလဲဆိုတော့ကိုမကြိုက်တဲ့အတန်ကိုမကြိုက်တဲ့အရှင်နော်မြင်ရမယ်နဲ့ပီတိကပြုတ်ကျသွားမှာ။ဟောဒီပီတိကဒါတော့အန္တရာယ်ရှိတာပဲအချိန်မီကြိုးပြတ်နိုင်တာပဲအချိန်မီပြုတ်ကျနိုင်တာပဲအဲဒီပီတိမြင်အောင်အပြစ်မြင်အောင်လည်းရှိပါကိုမကြိုက်တဲ့စာစာကိုမကြိုက်တဲ့အနံ့ကိုမကြိုက်တဲ့အာယုကိုမကြိုက်တဲ့အတွေ့အထိအဲအဲ့မှာစိတ်ကပီတိကလိုလိုပြုတ်ကျသွားတာတောင်းလည်း တော့တိုင်းလည်းဒေါသဖြစ်သွားတယ်အဲ့အာယုံပြုတ်ပြီအဲ့ဒါပီတိကပြုတ်ကြတာဟောဒီပီတိကလည်းဇာဝရနိယနာနိကတ်တဲ့ဉာဏ်သူရှိတယ်ဟာပဲဒီငါဒီပီတိပါတဲ့ဇာန်တော့မလို့ခြင်းဘူးဒီလိုစိတ်ကအပြစ်မြောင်ရှုပြီးတော့မှဒီဒုတိယဇာန်နဲ့တတိယဇာန်ကငြိမ့်သက်တဲ့သဘောရှိတယ်တတိယဇာန်လိုချင်တဲ့စိတ်တွေပေါ့ဒုတိယဇာန်ကိုမလိုချင်တဲ့စိတ်တွေထားတယ် ထားပြီးတော့မလုပ်မလဲပြိပါနမိတ်ပဲရှုဆိုင်ဆိုင်ရှုအကောင်းလာပြီဆိုဆင်ញမှုဆင်ញပြီးရှုမှလို့အကောင်းလာပြီတမာရီကအကောင်းလာပြီဒီပေါ်မှာငြိမ်ဖို့ကပ်နေပြီဆိုရင်မလုပ်မလဲခန္ဓာလိုနှလုံးသားကိုမနောဘဝင်ကြည့်တော့လှန့်ကြည့်လိုက်လှန့်ဆင်ញကြည့်လိုက်ရင်ဒုက္ခပြိပါနမိတ်အာယုံကိုခံစားချမ်းသာစွာခံစားနေတဲ့သဘောလေးပြိပါနမိတ်အာယုံဒီပေါ်မှာကပ်ပြီးတီးနေတဲ့သဘောလေးတွေ့တယ်အဲအဲ့လိုတွေ့သွားပြီဆိုရင်တော့ ပရိပါဒီနမိတ်အာယုံမှာပြန်ကပ်ဒါကိုတတ္တိယဆံရတယ်လို့ဆိုပါတယ်ဒါတွေဒီဇန်တကုတကုရတဲ့အခါမှာခုနကဝတိဘော၅မျိုးနိုင်နေအောင်လုပ်ရတယ်နော်ပြီးတော့မှသုဒ္ဓဆံသွားမယ်သုဒ္ဓဆံကြဥပ္ပခာနဲ့ဧကဂရနှစ်ပါးတည်းရှိတာကိုသုဒ္ဓဆံလို့ခေါ်တယ်သူကဒုက္ခမရှိဘူးဥပ္ပခာနဲ့ဧကဂရပဲရှိတယ်အဲတတ္တိယဆံမှာထားတယ်တတ္တိယဆံဝင်စားတယ်ရပ်လိုက်တာရပ်ပြီးတော့ဆင်ခြင်ဘယ်လိုဆင်ခြင်မလဲဟောတတ္တိယဆံတတ္တိယဆံမှာပီတိရှိတော့ အဲဒီပီတိပီတိနဲ့နီးဟုတ်လားဒါပီတိမရှိပီတိနဲ့ကတ်နေတာပေါ့ပီတိပြောက်မှတတ္တိယဇာညာဟောတတ္တိယဇာနှစ်သက်မှုတွေဖြစ်လာရင်တော့ဒီတတ္တိယဇာလည်းဟုတ်လားပြုတ်ကျသွားနေတာပဲဒီပီတိဆိုတော့ပီတိရဲ့ပီတိကြောင့်မို့ဒီတတ္တိယဇာဖြစ်မြောင် ကြည့်ပီတိပီတိကဒုက္ခပင်ဒီတတ္တိယဇာပြုတ်ကျသွားနိုင်တယ်နောက်ဒုက္ခ ဒုက္ခဇာနေကလည်းပါလဲဆိုတော့သူကစိတ်ချမ်းသာတယ်ဆိုတာပါလဲဆိုစိတ်တည်ငြိမ်မှပြီးတော့ပူပန်မှုတွေဖြစ်နေတယ်မရနိုင်ဟောဒီဒုက္ခဇာနေကလည်းအချိန်လေးကြိုးပြတ်နိုင်တာစိတ်တွေပြန်လို့စိတ်တွေပြန်ထွက်သွားမယ်ဆိုဒီဒုက္ခပြုတ်သွားနိုင်တာစိတ်အေးချမ်းမှုများတယ်စိတ်တွေပူပန်နေတယ်ဒီဒုက္ခပြုတ်ကြတယ်ပြီးတော့တတ္တရာဇာရဲ့အပြစ်ဒုက္ခရဲ့အပြစ်တွေကိုမြင်အောင်ကြည့် ပြီးတော့တတ္တိယဇာနဲ့သုဒ္ဓဇာနဲ့တေချောပေါက်ငြိမ်သက်တဲ့သဘောရှိတာပဲအဲ့ဒီလိုဆင်ញံနှလုံးသွင်းပေါ့တတ္တိယဇာကိုလိုချင်တဲ့စိတ်ထားပေါ့ထားပြီးတော့ခုနပြိပါနမိတ်အာယုံလေးပဲဆက်ပြီးစူးဆိုက်ဆိုက်ကတ်ထားပါတတိလေးနဲ့တိနေပါအဲ့လိုတင်းတင်းနဲ့တမာရီတိတ်အားကောင်းလာပြီးတော့ဖက်ကလည်းနှလုံးသားဘဝင်ကြည်တက်လေးနှလုံးသားလှမ်းကြည့်လိုက်မနောဘဝင်ကြည်တက်လေးလှမ်းကြည့်လိုက်ရင်ဥပ္ပခာပြိပါနိမိတ်အာယုံပေါ်မှာ တည်ငြိမ်စွာဖြစ်နေတဲ့သဘောလေးဧကဂရအဲ့ဒီအာယုံမှာကပ်နေတဲ့သဘောလေးဒီသဘောလေးတွေ့လာပြီဆိုရင်ပြိပါနမိအာယုံပြန်သွားအဲ့ဒီပုံမှာကတ်ထားအဲ့ဒါကိုသုဒ္ဓဇံရတယ်လို့ခေါ်တယ်အဲ့ဒီမှာနှစ်ပိုင်းပေါ့နော်သုဒ္ဓဇံရဲ့ဥပ္ပစာရသမารိသုဒ္ဓဇံသမารိဆိုဒီလိုခွဲထားပါတယ်သုဒ္ဓဇံမဟုတ်သေးဘူးသုဒ္ဓဇာနာကတ်နေတဲ့ဥပ္ပဒါရသမารိဖြစ်နေတဲ့ခိုက်တာမှာဒီဥပ္ပခာဧကဂရာတော့ဇိုင်းကားတဲ့ဆင်ញင်လို့ရတယ် အသက်ရှင်မှုရှိနေသေးတယ်ဒါလေးမှသုဒ္ဓဇံရသွားပြီသုဒ္ဓဇံအခိုက်မှာဖြစ်ပေါ်နေတဲ့ဥပ္ပခာဧကဂရာဆိုတဲ့ဒီဇိုင်းကနှစ်ပါးအသက်မရှူတော့ဒါလေးမှတ်ထားမယ်နော်သုဒ္ဓဇံဥပ္ပစာဒအခိုက်ဥပ္ပစာဒတမာတိခိုက်တမှာဖြစ်နေတဲ့ဥပ္ပခာနဲ့ဧကဂရာဆိုရင်ဘာရှိနေတယ်လဲအသက်ရှူမှုရှိနေသေးတယ်အဲ့ဒါကိုတော့မလေးလာနဲ့လေးလာရင်လည်းအသက်ရှူမှုပြန်ပေါ်တယ်နော် သုဒ္ဓဇံအခိုက်မှာဖြစ်နေတဲ့သုဒ္ဓဇံရသွားတဲ့ခိုက်တမှာဖြစ်နေတဲ့ဥပ္ပခာဧကဂရာဒီဆိုင်ကလေးနှစ်ပါးကိုတကယ်တွေ့သွားပြီဆိုရင်အသက်ရှူမရှိတော့အသက်ရှူမရှိပဲနဲ့တည်ငြိမ်ပြီးတော့နေတာပေါ့ဗျာဥပ္ပခာတည်ငြိမ်ချမ်းသာတဲ့သဘောမျိုးနဲ့နေနော်သုဒ္ဓဇံအလွန်သိမ့်မွေ့တော့အခါကျတော့ဒီလေဟာဝင်လေထွက်ပြမဖြစ်တော့ဘူးလို့ဒါပြောတာအဲဒါကြောင့်မို့ အရိယဝတ္တတရား10ပါးထဲမှာ နောက်ဆုံးချက်ကတော့ဗာလဲဆိုအရိယသူတော်ကောင်းတွေကဒါဇံပင်ရှင်ရတဲ့ပုံကိုယ်ပြောတာနော်ဇံပင်ရှင်ရတဲ့အရိယသူတော်ကောင်းတွေကဒီသုဒ္ဓဇံဝင်စားပြီးနေကြတယ်သုဒ္ဓဇံဝင်စားနေတော့ဗာဖြစ်တယ်အသက်ရှူမရှိတော့ဘူးဒါကိုပြောတယ်အသက်ရှူတဲ့ဝင်လေထွက်လေတွေငြိမ်သက်ငြိမ်နေတယ်အဲ့လိုငြိမ်နေတဲ့အခါရှိတယ်ဒါတော့ဇံပင်ရှင်ရပုံကိုယ် ပဲဖြစ်နိုင်ပါတယ်။ဘုန်းကြီးတို့တချို့ကြတော့ဇံဘေညင်မရမနဲ့ကိလေသာကုန်သွားတဲ့ပုံကိုရှိတော့ဒီကိလေသာကုန်သွားတဲ့ပုံကိုဒုက္ခဝိပဿကယဟန္တာလို့ခေါ်တယ်နော်။ပညာဝိမု ക്ത ယဟန္တာလို့ခေါ်တယ်။ဇံဘေညင်မရမနဲ့ကိလေသာကုန်သွားတဲ့ပုံကိုမျိုးတွေဘုန်းကြီးတို့သူတိမာတုတ်တော်ကသူတိမာတုတ်တစ်ခုနဲ့ဘုန်းကြီးပြောခဲ့ပါအဲဒီလိုပုံကမျိုးကတော့ဒီလိုသုဒ္ဓဇံဝင်စားအသက်ရှူမှုမရှိတာတွေမတွေ့နိုင်ပါဘူး အဲ့ရဒါကဒုပါဒရဇန်တမပ၄ပါပေါ့နော်အရူပဇန်တမပ၄ပါတချို့ကြတော့ရှင်မြတ်ကြီးတွေကြတမပရအောင် အထုတ်ပြီးဆုံးကြတယ်တမပ၈ပါလို့ရှင်သာရိပုတ္တရှင်မြတ်ကြီးလို့အဲ့ဒီတော့နောက်ပိုင်းမှာនិရောဓတမပဆက်ဝင်စားအဲ့ဒီនិရောဓတမပဆိုရင်တော့သိကြတော့ပေါ့ဗျစိတ်စေတသိက်စေတစာယူတဲ့ကုံချုပ်ဆုံးသွားအဲ့ဒီဟာကြောင့်အဲ့ဒီခါကျတော့និရောဓတမပဝင်စားတဲ့ပုဂ္ဂိုလ်နဲ့သိတဲ့ပုဂ္ဂိုလ်နဲ့မတူဘူး ရောသမပဝင်စားတဲ့ပုဂ္ဂိုလ်ကချုပ်တာပါလေစေစေတသိက်စေတစာယုတ်အဲဥရဇာယုတ်တွေကြံတယ်နော်အာဇာယုတ်တွေကြံတယ်ဒီသူကဒီတော့တည်သွားတဲ့ပုဂ္ဂိုလ်ကြတော့ခန္ဓာကိုယ်ခုံမွေးတွေပါတယ်မရှိတော့ဘူးအာဇာယုတ်တွေက၆ကပ်သွားပြီဒီနိရောသမပဝင်စားတဲ့ပုဂ္ဂိုလ်ကြတော့သူ့မှာဥရဇာယုတ်ရှိတယ်အာဇာယုတ်ရှိတယ်မသိဘူးစံတတ်ကြည့်အဲ့ဒါသိထားဖို့နော်နိရောသမပဝင်စားတဲ့ပုဂ္ဂိုလ်များ ਨੇ ဒါကတော့ဒီသုဒ္ဓဆာနဲ့လွန်မြောက်လွန်သွားပြီနော်အဲ့တော့နိရောဓမပဝင်စားတဲ့ပုဂ္ဂိုလ်များကြတော့ဒီဇန်သမပလည်းရမှဝင်စားလို့ရတယ်အနာဂံယာနာဖြစ်မှလည်းဝင်စားလို့ရတယ်ကာမဘုံရူပဘုံဖြစ်မှလည်းအဲ့ဒီလိုပုဂ္ဂိုလ်မျိုးဆိုရင်တော့သိကြပါ့အသက်မရှိဘူးပေါ့ဗျာအခုကတော့ဒီမှာပြောရင်တော့သုဒ္ဓဆံဝင်စားနေအသက်မရှိဘူးဒါလေးပြောကြနောက်ဘုန်းကြီးတို့ကိုအောင်ပြောပါမလို့ဟိုတရားကမကုန်ပဲဖြစ်နေမှာနောက်အရိယဝါဒတစ်ခုကတော့ဗာလဲဆိုဒီမှာ လွတ်မြောက်နေတဲ့စိတ်ရှိရမယ်ကိလေသာတွေကလွတ်မြောက်နေတဲ့စိတ်ရှိရမယ်နော်ဒီအရိယာပုဂ္ဂိုလ်မှရင်ကိလေသာတွေကလွတ်မြောက်နေတဲ့စိတ်ရှိနေတဲ့အတွက်သူကစိတ်အေးချမ်းတာပေါ့ဗျာနော်ဒီစိတ်လေးကတော့ကိလေသာလွတ်မြောက်သွားတယ်ဆိုတော့ယဟနာပုဂ္ဂိုလ်မှဖြစ်တာပေါ့အဲဒီကိလေသာလွတ်မြောက်မှုအစဉ်၅မျိုးရှိပါဒါလေးလည်းထပ်ပြောပါအောင်နံပါတ်1ကတော့တရင်ကဝိမု ക്തി ပေါ့ဝိမု ക്തി ဆိုကိလေသာလွတ်မြောက်မှုပေါ့ တရင်္ဂဝိမု ക്തി ဆိုတာဘာလဲဆိုဘုန်းကြီးတို့အခုလိုဝိပဿနာတွေအားထုတ်နေတယ်အခုဇန်တရားတွေအားထုတ်နေတယ်ဇန်တရားတွေအားထုတ်နေတယ်ဇန်မရသေးရင်တော့ဒါကာမောဒကုသိုလ်ပဲဝိပဿနာတွေအားထုတ်နေတယ်ဒါမှလည်းကာမောဒကုသိုလ်လို့ခေါ်တယ်အဲ့ဒီအချိန်မှာတရင်္ဂကိလေသာတွေခုနနိဝရဏလေးတွေမဆိတ်နှောင်နဲ့ကတ်သွားပြီဆိုတရင်္ဂလွတ်မြောက်နေတာနော်9မိနစ်ကနေ9မိနစ်10မိနစ်ကနေ10မိနစ်တဏှာကြီးကနေတဏှာကြီးအဲ့လိုမျိုးတရင်္ဂဒီနိဝရဏတွေ ကိလေသာတွေကကိုယ်စိတ်တွေလွတ်မြောက်နေတာမျိုးလွတ်မြောက်တဲ့ချမ်းသာမျိုးဖြစ်တာတရေငါဝိမု ക്തി ခေါ်တယ်။ဒီကတော့အာယုံ၅ပါးတွေကလွတ်မြောက်ပြီးတော့ခုနအာယုံ၅ပါးချမ်းသာမှုကတစ်မျိုးအဲ့ဒီလွတ်မြောက်တဲ့ချမ်းသာမှုကတစ်မျိုးပေါ့ဗျာ။ဒါကိလေသာလွတ်မြောက်တဲ့ချမ်းသာခေါ်တယ်။နောက်တစ်ခုကဝိက္ခမနာဝိမု ക്തി ခုနဇန်တရားတွေရသွားတယ်။ဇန်တရားတွေရသွားတဲ့အခါကျဒါကြတော့မေဂုတ်ကုသိုလ်လို့ခေါ်တယ်။ဒုဘောဒရာကုသိုလ်အရူဘောဒရာကုသိုလ် အဲ့ဒီကုသိုလ်တရားတွေဖြင့်နိဝရဏတရားကလွတ်မြောက်သွားနိဝရဏတရားလွတ်မြောက်နေတော့ဇံရတဲ့အချိန်ကာလအတိပေါ့တပတ်လုံးရတပတ်လုံးတသက်လုံးရတသက်လုံးပေါ့နော်ဝိကမနာဝိမု ക്തി တွေဖြစ်နေတာဒါတွေကတော့ဇံတရားကြပြန်ကြလို့လျှော့လွယ်တယ်လောကုတ္တရာဇံနဲ့တွဲရရင်တော့ဇံကလျှော့မကြဘူးလောကီဇံတက်တက်ဆိုရင်လျှော့ကြနိုင်တယ်ဒါကြောင့်အခိုက်တန့်လို့တောင်းတယ် ပြီးတဲ့အခါကျတော့ဝိပဿနာအထုတ်တဲ့ပုံကများကြတော့သမုတ်စေကဝိမု ക്തി တို့ဒါသုံးတယ်။ဘာဖြစ်ဒါပါလဲဆိုတော့ဝိပဿနာဉာဏ်လေးစဉ်းစားတဲ့အထုတ်တဲ့အထုတ်ရအထုတ်ရအထုတ်ရနဲ့သူအဆင့်တန်းလိုက်ပေါ့သောတာပန်သူဒေတိနဝိသကိစ္စပင်မယ်တရားကံဆိုအကျမ်းစာတွေပင်မယ်အနာကံဆိုအနုစာကာမရာဂဒေါသတွေပင်မယ်ယန္နာကြတော့အနုစာရူပရာဂအရူပရာဂဥဒိစ္စတွေပင်မယ် အဲ့လိုပယ်သွားလို့ငြိမ်းသွားကိလေသာတွေအမြင့်ပြလွတ်မြောက်သွားတာမကုသိုလ်ဖြင့်လွတ်မြောက်လို့ဒါသမုတ်စေတာဝိမု ക്തി လွတ်မြောက်သွားတဲ့အခါကျတော့ဒီကစိတ်ကငြိမ်းအေးသွားတယ်ဖို့ကုသိုလ်ဖြစ်ဖို့ဖြစ်ဖို့တရားဖြင့်ဖို့ကတော့ကုသိုလ်မဟုတ်ပါဘူးဖို့တရားဖြင့်ကိလေသာမှာတဖန်ငြိမ်းပြီးတော့လွတ်မြောက်နေမှုကိုပရိပတ်ဝိမု ക്തി လို့ခေါ်တယ်ပြီးတဲ့အခါကျတော့နေတရဏဝိမု ക്തി နိဗ္ဗာန်ဖြင့်သင်္ကရာကိလေသာမှလွတ်မြောက်နေဖို့နေတရဏဝိမု ക്തി နိဗ္ဗာန်ရသွားတဲ့အခါကျဒီပေါ်ပြီးပြောက်ဖြစ်ပြီးပြည့်တဲ့သင်္ကရာတရားတွေဒီကိလေသာတွေကလွတ်မြောက်သွားတော့အင်မတန်ငြိမ်းအေးတဲ့ဝိမု ക്തി ဒါနေတရဏဝိမု ക്തി ခေါ်တယ်အဲတော့ဒီသူဝိမု ക്ത စိတ်တော်ဆိုလွတ်မြောက်နေတဲ့စိတ်ကြည့်တဲ့သူကိလေသာစိတ်တွေကလွတ်မြောက်နေတဲ့သဘောပြောတာနော်ဘုရားရဟန္တာများမှအကုန်လွတ်မြောက်ပါတယ်ဘုန်းကြီးတို့ကတော့ ကျန်တဲ့ပုဂ္ဂိုလ်များတော့အခိုက်အတန့်ကိုဒိုင်းတာတစ်ခုနဲ့လွတ်မြောက်အောင်လုပ်နိုင်ပါတယ်နောက်တစ်ခုနောက်ဆုံးချက်ပညာဝိမု ക്ത သူဝိမု ക്ത ခေါ်တယ်လွတ်မြောက်နေတဲ့ပညာရှိခြင်းဉာဏ်ရှိတာပေါ့ဗျာသူဉာဏ်ဆင်လိုက်ပေါ့သောတာပတိမဉဏ်ရသောတာပတိမဉဏ်ရကိလေသာလွတ်မြောက်မယ်သရဂိုင်းမဉဏ်ရသရဂိုင်းမဉဏ်အတိုင်းတာရလွတ်မြောက်သွားမယ်သရဂိုင်းမဉဏ်သရဂိုင်းမဉဏ်ရလွတ်မြောက်မယ်ရတ္တမဉဏ်ရရတ္တမဉဏ်နဲ့လွတ်မြောက်မယ် လွတ်မြောက်သွားပြီတဲ့ညာရှိတယ်အဲ့ဒါပိဿကနာညာပဲဒီနောက်ဆုံးကလွတ်မြောက်နေတဲ့ပညာရှိတယ်ဆိုပိဿကနာညာကိုပြောတယ်ဓမ္မတော်နော်ဒီမဲ့ညာဖုန်ညာရတဲ့သူကကိုယ်မဲ့ကိုဆင်ញင်လို့ရတယ်ဒီမှာလည်းတစ်ခါထပ်ပြောတယ်နော်အဲ့လိုကိုယ့်အကိုမဆင်ញင်နိုင်သေးဘူးဒါမသိကြဘူးကိုယ့်အကိုဆင်ញင်နိုင်အောင်လုပ်ရအောင်လုပ်နော်ပိဿကနာညာနဲ့ကိုယ်လွတ်မြောက်သွားတော့ကိုဘယ်လွတ်မြောက်သွားပြီဆိုသိတယ်တဲ့ခိလေသာစိတ်တွေ ဟောငါတော့ဗကိလေသာလွတ်မြောက်တော့ဗကိလေသာကြီးကြံသေးတယ်ဒါသိတယ်အဲ့ဒါကိုလွတ်မြောက်နေတဲ့ဉာဏ်ရှိတယ်ဆိုအဲ့ဒါကိုပြောပါတယ်ဟောပိစကနာဉာဏ်ရအောင်အထောက်အောင်အဲ့ဒီ10မျိုးနဲ့ပြည်စုံနေရအရိယာပုဂ္ဂိုလ်ပါပဲเนาะဒီရပုဂ္ဂိုလ်တွေရဲ့နှလုံးသားမှာဒီရည်သွေးတွေရှိရဒီရည်ချင်းတွေရှိတယ်လို့ဆိုလိုပါတယ်เนาะဒီယန္နာတွေနဲ့ပတ်သက်ပြီးဒီမှာအတွေးနဲ့ပတ်သက်လို့ ကြမ်းနေတဲ့အချက်လေးပြောကျင်တော့ဗောနော်မကောင်းတဲ့တွေးတွေမတွေးရဘူးလို့ဆိုတဲ့အချက်ထဲထဲမှာရှုပ်ထွေးနေတဲ့တွေးကိုမတွေးရဘူးဆိုရဟနာပုဂ္ဂိုလ်မှာသိခြင်းနဲ့တွေးခြင်းနဲ့တွေးလို့ဘယ်လုံးမှမဖြစ်ဘူးတဲ့အချိန်မဲစောင့်တာအချိန်စောင့်နေဆိုတာအချိန်ကိုထိုင်စောင့်တာမျိုးမဟုတ်ဘူး။အော်သူ့အချိန်ညာသူ့ဘာသူဖြစ်သွားကိုယ်နဲ့ဘာမှမဆိုင်တဲ့သဘောမျိုးဒါမျိုးနေတာကိုဆိုလိုတယ် အဲ့တော့ရိယဝါဒတရား10ပါးတွေကိုဘုန်းကြီးတို့ကောက်ချက်ချကြည့်ရင်အဓိကကဘာလဲဆိုတော့ဒီဧကာရခောပေါ့တတိတခုအဆောက်ရှောက်ခိုင်းမှရှိရမယ်ဒီတတိတခုရှိနေဘုန်းကြီးတို့တဏ္ဍာမှာဗကိလေသာမဝင်တာဒါမျိုးဒါလေးမှတ်ထားနော်ရိယဝါဒတရား10ပါးရှိပြီမျိုးပါလေတတိရှိနေရင်နော်တတိရှိနေအကုန်လုံးပြည့်စုံတယ်ကျန်တဲ့ တတိရှိနေဖို့လိုရင်းပါနော်ဗုဒ္ဓကတရားနဲ့ပတ်သက်ပြီးတော့ပရိနိဗ္ဗာန်ဆံဃာနီးမှာမိတ်ထားတဲ့စကားလေးပေါ့တတိတခုကအတူချုံအနေနဲ့ဟောတာဟန္တာဒါနိပေခဝေအာမန္တယာမိဟောဝယဓမ္မသင်္ခါရအပ္ပမာရိနာတမ္မာရိထာခြေသားရန်တို့ငါနောက်ဆုံးနေနဲ့သင်တို့မှာကြမိတ်ထားခဲ့မယ်သင်္ခါရတရားပေါ့အခု ကံစေဥဒ္ဒဟာအကြောင်းတရားနဲ့ပြုပြင်တတ်တဲ့ယုံနာဓမ္မတက္ကတရားတွေကပေါ်ပြီးပြောက်တာဘယ်ဟာမှမခံမြဲဘူးဘယ်ဟာမှအကုစရာမရှိဘူးဘယ်ဟာမှမတည်မြဲဘူးဒါကိုသတိထားကြဒါကြောင့်မို့အပ္ပမရိနမမေ့မလျော့တမ္ပါရိနတတိနဲ့မမေ့မလျော့တတိနဲ့ပြီးဆုံးနေကြလို့ပြောအဲကြောင့်ဘုရားဟောတရားတွေပြိကသုံးပုံနှစ်ချုပ်ရင်ဘာကြောင့်တတိပဲတတိနဲ့နေဖို့ပဲ တတိနဲ့နေနိုင်ရင်ဘုန်းကြီးတို့ခုနကအရိယဝတ္တတရား10မျိုးလုံးနဲ့နေနိုင်မှုအကြောင်းဖြစ်တော့ဗျာတတိလွတ်နေတဲ့ဒီတရားတွေနဲ့ဘယ်နည်းမှမနေဆိုင်အကြောင်းကိုတတိကို အမြဲမပြတ်ကိုမူရာနှုတ်မူရာစိတ်ထားအကုန်လုံးပေါ့လေတတိမပြတ်အောင်ကြိုးစားအထောက်နိုင်ကြသဖြင့်အရိယဝါဒနဲ့တရားနဲ့နေနိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေဗျာ